ဝါစုတတိဝါဥခကာလမှာမောလမြိုင်တောင်ဝိုင်းလေးမဟာသီသာရဏိသာရင်းရှိဓမ္မယုံကြီးမှာဘုန်းကြီးများကရှိဥစွာဒီသာသနာ့ရိပ်သာရဲ့ကျောင်းငါတပါးအနေနဲ့ပေါ့ဒီပြည့်ဆရာတော်ဆရာကြီးရဲ့ပူဇာတရားဟောကြားရမှာဒါပထမဆုံးအချိန်ပါပဲ။ဒါဘုန်းကြီးများဒီသာသနာ့ရိပ်သာရောက်ပြီးတော့ တာဝန်ထမ်းတာထမ်းဆောင်ရခြင်းအကြောင်းကတော့အရေးကြတဲ့တရားဓမ္မတွေကတော့ဒီကြီးလားပါပဲလူခဲ့တဲ့နှစ်ပေါင်းဆောင်းနှစ်လောက်ကဒီရင်ဆရာတော်ဘုရားကြီးကိုမန္တလေးရတနာဘူသာသနာ့ရေးတာကတာဝန်ကံအဖွဲ့ဝင်တရားကြီးနဲ့မော်လမြိုင်ကပရိပဒံပฏิပတ်တိပြန်ပွားရေးအဖွဲ့ဒကာများ ဒီဌာနတွေကိုကျတော့ပြည့်ရဲ့လက်လောက်ကရှိတဲ့ကမ္ဘာဆရာကြီးအတက်ကြ။ဒီနှစ်တန်ဒီဒီနှစ်တန်ဒီတောက်လျှောက်တရင်သုံးပေးလို့ရှိရင်လက်ရှိအခြေအနေနဲ့ပို့ပြီးတော့တိုးတက်ဖွံ့ဖြိုးလိုက်မယ်လို့ဒီလိုယုံကြည်ချက်နဲ့ဆောက်ထားရလို့ရှင်ဥစွာဒီနေ့ဆရာတော်ဘုရားကြီးရဲ့တပည့်တွေကဘဝကြီးဆုံး ရာတော်ဥဒ္ဒတတာကစတင်ပြီးတော့ဒီတောင်ဝိုင်းလေးသာသနာရိပ်သာဆောက်ရှောက်သွားပါလေရာတော်ဥဒ္ဒတတာမန္တလေးမှာလည်းပဲ၃နှစ်ရဏဗုဒ္ဓသာသနာရိပ်သာမှာဆောက်ရှောက်သွားပါလေဒီမှာတစ်နှစ်သူ့လည်းကတော့ပြီးသွားပြီသူ့လည်းပြီးတော့ဒီချင်းဝါလိုက်တိုင်းဆိုလို့ရှိရင်တော့ဘုန်းကြီးများအသက်ကျပါတယ်မန္တလေးမှာလည်းပဲပြူးစွာ သရုပ်တုတ္တတာပြီးလို့ရှိရင်ဘုန်းကြီးတို့ကြားမှာပါပဲဒီမလဲပဲဒီတိုင်းမှာပဲသရုပ်တုတ္တတာပြီးဘုန်းကြီးတို့ကြားမှာပါပဲဒါပေမဲ့လို့အခုတောင်းဆောင်ရွက်ပြီးတော့ဉာဏ်ဝတ္တနာရိတာပြန်ကြွသွားတဲ့သူတံဝရကတော့ပြောရေးခေါ်ရေးမှာသူကအမှန်တရားကျင့်နေနေနေနေရှိတယ်။တရားဝဓမ္မဂတိကနယ်လဲဓမ္မဂတိကလည်းဖြစ်တယ်။ ကျွမ်းကျင်နေနေနည်းနည်းဟောနိုင်တော့တရားဓမ္မတွေလည်းပဲတရားတရားတွေသူတိုးတက်ပြီးတော့ကုသိုလ်တရားတွေပွားကြတယ်ဒီတော့သာသနာ့ရိပ်သာအာရှိကိုအချိန်ယူနေတဲ့ကာလမှာအခုလိုဟောရေးပြောရေးကျွမ်းကျင်တဲ့ပုဂ္ဂိုလ်ဒီဥစွာဘောလေတွေ့ရလို့ရှိရင်ကောက်မယ်ဆိုတဲ့ညွန်မြင်ချက်နဲ့ရှိနေဆရာတော်ဘုရားကြီးကဘုန်းကြီးကိုကြော်ပြီးတော့ဘောလေဣတံဝရကို မန္တိယနာဘုသာသနာရိတ်တာအရိယာမတခါနှစ်နှစ်ပြင်းရောက်လို့ဒီဝလမြေသာသနာရိတ်တာကိုဘာလို့တာဝန်လွဲအဲလွဲတော့သုံးထစ်တောင်ပဲဒီမှာဆောင်ရွက်သွားပါလားအဲတော့မနေ့ကမန္တိယနှစ်နှစ်ဘုန်းကြီးကတာဝန်ယူပြီးတော့ညာလာပေါ့ဒီဌာနရောက်ဖို့ပါပဲဒါပေမဲ့လို့ဆရာဆရာတွေကဆရာဓမ္မတွေက သုတဝရဆံရချက်ကြောင့်သာသနာ့ရေးတာမှာပြိတ္တတွေတိုးတက်ပြီးတော့အထူးဒီကตายရတယ်ဆိုတာပေါ့လေညဉ့်ညင်ကိုယ်ရိတ်ဖြစ်နေတာနဲ့ဆက်လက်ပြီးတော့တစ်နှစ်သတင်းသုံးမှုကြောင့်တောက်ထားတာနဲ့ဒီမှာနှစ်နှစ်ကနေပြီးတော့သုံးနှစ်ဖြစ်သွားတာပေါ့လေတိုးလဲတိုးတက်ပါလားအဲ့တော့သုံးနှစ်ပြင်းရတဲ့အခါမှာသူ့တောင်ပြီးတော့ဘုန်းကြီးကလှည့်ကြတယ်အခုရောက်လာရတာပေါ့လေဒီလိုဆရာတော်ဆရာကြီး

ထူးမြတ်တဲ့နေ့ပါပဲအထူးမြတ်တဲ့နေ့ဆိုတော့ဝါစုတင်ကအပါဝင်ပေါ့လေသူဘဝုဒ္ဓလေးသူတန်းဝါစုတင်ကမှာပဲလူတွေကတော့ဗုဒ္ဓပဒနာဝင်တွေမှာသာသနာ့ဖြစ်တဲ့တရားဓမ္မတွေဟာအခုလိုဝါဥကာလရောက်လာပြီဆိုလို့ရှိရင်အတ္တတရားနဲ့ရာသနာကြီးကျင့်ကြပြီးတော့ဝါစုတင်ကအစပါလေသူဘဝုဒ္ဓတွေသူတန်းကြတယ် အဲဒီဝါစုသင်္ကလူတန်းတာအကြောင်းပြုပြီးတော့ဘုန်းကြီးတို့အတူတန်းဘက်ကဗောဒီဘုန်းကြီးတို့ဘက်ကဝါစုသင်္ကသူ့နဲ့စပ်ပြီးတော့ခြေနေကြည့်ပြီးတော့ဗောဒီအကျိုးရရှိပုံလေးတွေဟောပြောဖို့ရတယ်ဘုန်းကြီးတို့မှာတာဝန်ရှိပါတယ်အဲတော့ဝါစုလာကြီးဆိုတော့တရားအထုကြီးကယောဂီတွေလည်းပဲဒီမှာလာကြတယ်အမထဝဒီပဲနဲ့ တရားနဲ့သိနေသေးတဲ့မြင်နေသေးတဲ့ပုဂ္ဂိုလ်တွေလည်းပဲဒီမှာလာကြတယ်အားထုတ်လို့တပိုင်းနဲ့စားပါလေတရားနဲ့သိပြီးတော့မြင်နေသေးတဲ့ပုဂ္ဂိုလ်တွေလည်းပဲလာကြတယ်အစုံပေါ့အဲဒီလိုစုံလာတဲ့အခါမှာဝိပဿနာတရားသက်သက်ဟောမယ်ဆိုလို့ရှိရင်တရားနဲ့မြင်နေသေးတဲ့ပုဂ္ဂိုလ်တွေကတရား၆ခုဟောရင်ကျင်းတယ်လိမ့်ပင်ပြီးတော့နားနေရတာသူတို့စိတ်ဝင်စားဘူး အဲ့တော့ဒီနေ့မှာတော့ဝါစုတင်ကသက်ကလူဒါနာအကြောင်းပြုပြီးတော့အများနဲ့ပတ်သက်တဲ့ဒါနကထာစပြီးတော့ဗောဒါနကထာလည်းပဲသူကဒါနကထာဒီအစပြီးတော့ဟောရမှာဗောဟောမယ်ဆိုလို့ရှိရင်လည်းပဲဥပဒေကြောင့်တွေပါပြီးတွင်းပြီးဟောလို့ရှိရင်တော့အများကြီးစီစီမျိုးမျိုးဟောရတယ်နဲ့အဲ့တော့လူချင်းတရားသားလောက်ပဲဘုန်းကြီးကဟောကြားဖို့ဗောလေမှာအစီအစဉ်ထားပါလားပထမဝါစုတင်ကန်း ဘုရားလက်ထက်တော်အခါကဉာဏ်ကြဖို့ယခုခေတ်ဘုန်းကြီးတို့ဗမာပြည်မှာဘုရားဘာသာကိုသိကြတဲ့ဓမ္မတွေဉာဏ်ကြဖို့ကိုခေါ်ချကြတယ်လေးတွေဝါဒသင်္ကန်းကစတင်ကလူတန်းလို့ရှိရင်အမျိုးသမီးတွေမှာဘယ်လောက်ထိဘယ်လောက်အဆင့်အထိအကျိုးရဖို့အမျိုးသားတွေမှာဆိုလို့ရှိရင်ဘယ်လောက်အဆင့်အထိအကျိုးရဖို့အဲ့ဒါလေးတွေဆက်ပြီးတော့ဟောမယ်ဒါတော့ဒီလိုနိပတ္တပုံညခေါ်တဲ့သုရဒါနဝါဒသင်္ကန်းတစ်ထည့် အဲတစ်ထည်ထူထမ်းရတဲ့အတွက်သောတာပန်နဲ့အလားတူပုံအဲ့ဒါလေးတွေထည့်သွင်းပြီးတော့ဟောပါတယ်ဟုတ်ပါတယ်။ဒါသောတာပန်နဲ့တူတယ်ဆိုတော့တူတယ်ဆိုတော့အတုပါပဲသောတာပန်အတုဖြစ်ပုံပါအတုဆိုတော့အတုပါအတုပါပဲအစ်မဟုတ်ပါဘူး။ဒါသောတာပန်အတုကနေပြီးတော့အစ်စ်ဘယ်ပုံပဲနည်းအဲဖြစ်အောင်လုပ်ရတယ်ဆိုတာလေးကိုဆိုတာလေးတွေပါလေအဲ့ဒီချက်ကလေးတွေဘုန်းကြီးက မတူမကျင့်တို့ရင်တော့ကွက်ကြတော့ပါလိမ့်ဒီနေ့အနာတကြီးကိုဆရာဆရာကြီးရဲ့မိသေးချက်အရာပါလိမ့်ဒီနေ့ဟောကြားရမှာပေါ့ဘုရားကလည်းခွန်ကြီးတို့ဒကာဒကမတွေဟာဝါတုပင်ကအလူဒါနနဲ့ပတ်သက်ပြီးတော့တရားကြီးကြားနာကြကြမှာပါပဲအဲကြားဘူးတဲ့ပုဂ္ဂိုလ်များလည်းပဲနာဟုထမှဆိုတဲ့အတိုင်းပေါ့ဒီထပ်ပြီးတော့နာကြားရတာပေါ့မကြားနာဘူးတဲ့ပုဂ္ဂိုလ်တွေလည်းပဲအခုအစ်စ်နာကြားရတာတရားကြီးပွားရတာပေါ့ဒီသူတွေပွားရတာပေါ့ အဲ့တော့ဓမ္မဘုန်းကြီးကဝါစုတင်ငန်းပေါ့သူနာပဋိဉ္ခံထားတဲ့အတိုင်းဝါစုတင်ငန်းဆိုတာပါဠိလိုတော့ဝတ္တဝါတိကလို့ခေါ်ပါတယ်ဝတ္တဝါတိကဝတ္တဝါတိကဆိုတာမိုးတွင်ဝါတွင်၃လပါလို့ဝါမကျိုးမပေါက်သေးနဲ့တရင်တုံးပြီးတော့ တရင်းညွတ်လာပြည့်နေ့မှာဘဝရဏပြုပြီးတဲ့ယဟန်တော်များကိုလူတန်းတဲ့သင်္ကန်းကိုသာသိခါကဝတ္တဝါတိကဝါစုသင်္ကန်းလို့ခေါ်ပါတယ်။စိခေတရားဓမ္မတွေဟာမိမိတို့တတ်နိုင်သမျှအတိုင်းအတာနဲ့အခုလိုကျောင်းတက်ကြီးတွေထဲမှာတစ်ပါးနေနှစ်ပါးနေတော်တော်များများနေနေလောက်တဲ့ ကျောင်းလေးကိုထောက်လို့ပြီးတော့ထူထမ်းကြပါရဲ့ထူထမ်းရုံနဲ့မဟုတ်ဘူးအဲဒီကျောင်းမှာလာရောက်ပြီးတော့သတင်းသုံးတဲ့ပုဂ္ဂိုလ်တွေဝါတွင်သုံးလပါလုံးစာရတောက်ကြီးအကုန်လုံးသူတာဝန်ယူထားကြတယ်။အင်းကပဲပုတ်ပေးကြတယ်တော့မလို့ဆိုရင်အင်းကအိမ်မှာပဲအရှင်နဲ့ဆက်ပြုတ်ထားပြီးတော့ယဟန်တော်များဒီလိုကြောင်းမှာတရင်သုံးတဲ့ယဟန်တော်များသွန်ကကျင်ရောက်လာပြီဆိုလို့ရှိရင်တသိပ်ပတ်ပြီးတော့ မှာဆွန့်အထူးခံတင့်တော်တဲ့နေရာမှာသွားဖုံးပေးဘုံမလို့ရှင်တဲ့အကြောင်းကိုဖုံးပေးပြီးတော့သမဏဓမ္မခေါ်တဲ့ကိဋ္တာငြိမ်းချမ်းဒီဟန်တရားတွေသင်ကြည့်လို့ကျင့်သုံးကြတာ။ဒီဝါဒလုံးကျင့်သုံးပြီးတော့မူလကျလို့ဝါဒနာပြုပြီးတဲ့အခါမှာကျောင်းငါတွေကအင်းအဲဒီဒီဒီကျောင်းမှာတင်းသုံးတဲ့ပုဂ္ဂိုလ်အားဝတ္တဝါတိကဝါစုတင်္ဂနဲ့ဒီသားနဲ့ဒီသားနဲ့ ကိုခေတ်ကတော့ဝါကျုပိကာလမှာပေါ့လေသတင်းသုံးလဝါတွင်းသုံးလပါလို့ဝါမကျိုးမပေါက်ခဲနဲ့သတင်းညဘောရဏနေ့မှာပွာရဏပြုပြီးတဲ့ဒီနေ့ကြောင်းမှာသတင်းသုံးသွားတဲ့ပုဂ္ဂိုလ်ကိုသူတန်းဝတ္တဝါတိကခေါ်ပါတယ်သိသိတာအခုခေတ်မှာတော့အထူးသဖြင့်ဘုန်းကြီးတို့ဗမာပြည်မှာတော့ဘုရားဘာသာဝင်ဖြစ်ကြတဲ့တရားဓမ္မတွေဟာဝါဥကာလမှာအများအားဖြင့် ဝါစုတင်ရစီရကြတယ်ဝါတွင်းကာလမှာလည်းပဲဒီလန်းတာလည်းပဲထိုက်တဲ့လောက်တော့ရှိပါတယ်ဝါဥကာလမှာလူတန်းနဲ့ဝါစုတင်ကဝိဇုံပြီးတော့ဝါစုပရိယပฏิပတ်သာသနာဆိုင်ရာတရားတော်တွေအဲတရားတွေအဲကျင့်သုံးနိုင်ကြပါစေလို့ဒီလိုကြီးပြောပြီးတော့ဒီတိုင်းကြပါတယ်အဲ့ဒါတော့ကြွားချတယ်ဝါဥနဲ့ဝါကြွတ်ပါပြီဒါကြွားချတယ် ။ဘာဖြစ်လို့ဝါဥကာလမှာဘုန်းကြီးတို့ဗမာပြည်ကဝါစုတိမ်မဆင်းနေထူထမ်းကြတယ်လို့ဘုရားစဉ်းစားကြည့်တဲ့အခါဘုန်းကြီးတို့ဗမာပြည်မှာဝါကျွတ်ကာလရောက်ပြီဆိုရင်ကထိန်ဖြစ်ရောက်သွားပါပြီ။တရင်တို့လာပြီးတော့တရားနည်းစပြီးတော့သောင်းမုံလာပြီးနေအထိဒီတလားအတွင်းဟာကထိန်တင်ကလူသားညာကာလပဲခုနကာလခေါ်ပါတယ်။အဲဒီကာလမှာကတရင်တို့လာပြီးတော့တရားနည်းစပြီးတော့ ဇောင်ငုံလာပြီးအဖြစ်ကထိန်ကာလဆိုတော့ကထိန်ကျင်ကအနေနဲ့လူတန်းကြပါရဲ့အဲ့တော့ဝါကျုပိကာလမှာခုနသောသပိုင်းကပြောလို့ပေါ့ဒီလိုလိုကြောင်းမှာဝါဒင်းလုံးလားဘာလုံးတရင်လုံးပြီးတော့ကြွားသွားတဲ့ပုဂ္ဂိုလ်ဝါဒင်းကအနေနဲ့ထူလိုက်လို့ရှိရင်ကထိန်ကျင်ကနဲ့ကထိန်ကာလနဲ့ရောချင်တယ်အဲ့တော့ရောချင်နေတော့အဲ့လိုမျိုးရောချင်မှုမရှိအောင်ဆိုပြီးတော့ဝါဥသုံးဖို့ ဝါတွင်းကာလမှာပေါ့လေဝါဆိုတင်ညာအစ်စ်နဲ့လူတန်းကြတဲ့အစဉ်လာအခုဒီရှိနေတယ်လို့ဘုရားတွေးနေပါလားဘယ်လိုပဲဖြစ်စေဝါဆိုတင်ကအနေနဲ့ဆိုလို့ရှိရင်တော့ဝါဆိုတင်ကတော့ဖြစ်တော့ဖြစ်တာပါပဲဓမ္မကုသိုလ်တော်ရနေတာပါပဲဖြစ်ခဲ့တာကာလဝါဆိုတင်ကသူတန်းကြပုံနဲ့ခုခေတ်ကာလမှာသူတန်းကြပုံကြွားချတဲ့လူဘုန်းကြီးကတော့ရှင်းပြတာပါအဲ့တော့ တမ္မာအနေနဲ့သင်ကအတူဒါနယူလိုက်လို့ရှိရင်လည်းပဲအကျိုးကတော့အတူတူပဲအတူတူပဲဒီကရဒါနသင်ကအတူဒါနပါပဲအဲ့တော့ဒီလိုသင်ကအတူဒါနလူတန်းတဲ့ပုဂ္ဂိုလ်တွေမှာတဲ့အမျိုးသမီးဆိုလို့ရှိရင်တော့မဟာလတ္တတန်စာဆိုတာပေါ့လေအမြင့်ဆုံးအဆင့်ကြီးပေါ့ဒါလောကီဘက်ကလောကီဘက်ကအကျိုးတွေရကိုကြပါလေအမျိုးသားဆိုလို့ရှိရင်တော့ ဘုရားတဆူဆူလက်ထက်ရောက်တဲ့အခါမျိုးမှာအခုလိုဝါစုတင်္ဂမဲ့ဖြစ်ဖြစ်ရည်ရွယ်တင်္ဂမဲ့ဖြစ်ဖြစ်ဒီဝရဒါနသင်္ဃလူဒါနပြုခဲ့လို့ရှိရင်အေးဒိကုအခေါ်ခံရတယ်အေးဒိကုဆိုတာဘုရားကိုတက်ဝင်ယုံကြည်ပြီးတော့ဘုရားထာမောက်မှာရှင်းရှင်းညာဖြစ်ဘုရားဘုရားစေရှင်းရှင်းညာဖြစ်ဒေသနာတော်မူပါလို့ ဒီလိုတောင်းခံလိုက်တာနဲ့ပဲမြတ်စွာဘုရားကအဲ့ဒီတောင်းခံတဲ့ပုဂ္ဂိုလ်ရဲ့အတိတ်ကာလသင်္ကန်းအလူဒါနပြုခဲ့တာပြုမှုရှိမရှိကိုသိလိုက်တဲ့အခါမျိုးမှာသင်္ကန်းအလူဒါနပြုခဲ့တဲ့ပုဂ္ဂိုလ်ပဲဆိုလို့ရှိရင်အိဘိက္ခုသရဗြဟ္မစရိယသမ္မာဒုက္ခဆရာယအဲသမ္မာဒုက္ခတာအတ္တကိရိယာယဘိက္ခုယဟံအေဟိငါဘုရားသာသနာ ပေါင်းလာပြီးတော့ဗြဟ္မစရိယာမြတ်သောအကျင့်ကိုသရရှင်းသုံးပြီးတော့ဘယ်လိုရွယ်ချက်နဲ့လဲဒုက္ခခရာယသမ္မာဒုက္ခခရာယအတ္တကရိယာယဒုက္ခတွေအဆုံးသတ်သွားဖို့ရန်တဲ့ဤလံမှန်စွာပေါ့ဒီရှင်းသုံးရတဲ့အကျင့်ရှင်းပြီးတော့လို့ဒီလိုမိတ်ကြတော်မူလိုက်တာနဲ့ပဲအဲ့ဒီမိတ်ကြခံရတဲ့ယဟန်မှာယဟန်ပြည့်ခရာအစုံလင်နဲ့ ဝါ60ရာစုမထေကြီးတို့ဖြစ်သွားတယ်လို့ကျမ်းဂန်ကမှာလည်းပြပါတယ်အဲဒါလိုအိဒိခုခေါ်ခံရတဲ့အခြေအနေအဖြစ်ပေါ်ပြီးနောက်အဆုံးသတ်အကျိုးတွေရပါတယ်ဆိုတာဓမ္မပဒအထကရာပထမအုပ်148စာမျက်နှာမှာပြထားပါတယ်အဲဒီမှာပြထားတဲ့ဟာကိုလွယ်လွယ်နဲ့သိရအောင်ဆိုပြီးတော့အနန္တကြီးကြီးဆရာတော်ဘုရားရဲ့ဤသေးတော်မူချက်အရာပေါ့လေခွန်ကြီးတို့ဒီကမှာသင်္ကအလှူဒါန ဒီဝရဒါနကိုကုရဒါနရဲ့အကျိုးရရှိပုံလေးတွေအမျိုးသမီးတွေမှာအကျိုးရရှိပုံအမျိုးသားတွေမှာအကျိုးရရှိပုံလေးတွေအဲ့ဒါလေးကိုစူတူတုတ်တုတ်နဲ့ပေါ့ဒီခွန်ကြီးကဒီနေ့ဟောပြရအောင်အဲ့ဒီဓမ္မပဒဝိသကဝတ္ထုမှာဝိသကအမျိုးသမီးဓမ္မကြီးမဟာလတ္တာခေါ်တဲ့တန်းစာထူးခြားတဲ့အရှင်တန်းစာပေါ်လှုပ်ထားပုံလေးတွေပြထားတာအဲအမှန်တန်ကိုကြည့်ကြခမ်းနားပါလား အဲတော့လုပ်ပုံလေးတွေပြောပြလို့ရှိရင်တော့အဲ့ဒါနဲ့ပဲချိန်ကုန်နိုင်ွယ်ဂုံတွားနိုင်ကြရှိပါတယ်အဲတော့ဒီမဟာတတတန်းစာမှာဘယ်လောက်ထိတန်ဖိုးရှိတယ်ဆိုတာချုပ်ပြီးတော့ပြောပါမယ်ကြောက်တံပရမညာအမျိုးစုံဟောဒီဓမ္မယရဏအမျိုးစုံနဲ့ဒီချယ်ပြီးတော့အထူးပြုပြင်ထားတဲ့တန်စာတဲ့အဲဒါမဟာတတတန်စာခေါ်တယ်ဒီတန်ဖိုးကကြီးပဲ ကိုးကိန်းတန်တယ်လို့ဆိုပါတယ်လက်ခကြီးကြီးပဲတသိမ့်တန်တယ်လို့ဆိုပါတယ်အလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ကိုးကိန်းနဲ့တသိမ့်ပေါ့သူတန်ဖို့တက်တဲ့ကတော့ကိုးကိန်းပေါ့အဲ့ဒါမဟာလတ္တမြတ်တန်စာ900သိမ့်ထိုက်တာတဲ့အဲ့ဒီတန်စာရတယ်တဲ့ဓမ္မသင်္ကလူလမိမ့်မမြတ်ရလာကျိုးတရားတဲ့အဲ့ဒါကြီးပြောပြဓမ္မပဒအထာကရာမှာပြန်ပြထားပါတယ် ကျဲတာဘုန်းကြီးယောဂီအဲတို့တို့တို့နဲ့လူရင်းလိုက်ပြီးတော့ဆိုကြမှာပေါ့နော်သင်ကအစီရက်ကောင်းတဲ့အကျိုးဆိုတာပေါ့လေလွယ်လွယ်နဲ့မှတ်ရအောင်ပေါ့လေဆိုရမယ်မဟာလတာမြတ်တန်သာကိုရာသိမ့်ထိုက်သာမဟာလတာမြတ်တန်သာကိုရာသိမ့်ထိုက်သာမဟာလတာ မြတ်တန်သာကိုရာသိမ့်ထိုက်သာသို့တံကိုးကောင်းကိုယ်ကြည်ထိုက်တဲ့မဟာလတ္တခေါ်တဲ့ သူမြတ်တဲ့အရှင်တန်စာတဲ့ဒီအရှင်တန်စာဟောတယ်မလင်းချုပ်ပြီးတော့ပြောပါတယ်အဲ့ဒီအရှင်တန်စာကဘယ်အကျိုးအဲဘယ်လူတန်တာတွေလုပ်လို့လဲသိက္ခာဟိဒီဝရဒါနမဟာလတပတာရဏဗန္ဒီနမထတံပတ္တံတဲ့အမျိုးသမီးကဟာအမျိုးသမီးတွေရဲ့သင်္ကအသုဒါနဟာမဟာလတတန်စာမဟာလတတန်စာအနိယဆင့်ပေါ်ပြီးအထို့ထိပ် ကောင်းသိအကျိုးရတယ်လို့ဒီလိုပြပါတယ်ကောသင်္ကန်းကူလမိမမြတ်ရလာကျိုးတရားတဲ့မိမမြတ်အင်္ဂါလည်းလည်းသူကပါပါတယ်အဲဆိုရမယ်သင်္ကန်းကူလမိမမြတ်ရတကျိုးတရားသင်္ကန်းကူလမိမမြတ်ရတကျိုးတရား သင်္ကန်းလူလာမိမ့်မမြာယတကျိုးတရားမျိုးသမီးများမှာပါလေအမျိုးသားတွေမှာတော့အေဘေကုယဟန်ကျူတဲ့သုံးစုအကျိုး အကျိုးအကျိုးပါတဲ့လို့ဆိုပါရဲ့အမျိုးသားပေါ့ဒီသုံးခုအမျိုးသားအမျိုးသားမှာတော့အေဘိက္ခုစိတ္တလာလောမပြသာသနာမှာဆင်းရဲပြီးအဆုံးသတ်ဖို့ရာအတွက်မြတ်သောအကျင့်ကျင့်ပြီလောလို့ဒီလိုမိတ်ဆိုလိုက်တာနဲ့ပဲသင်္ကတော်ကလက်တော်ထုတ်ပြီးတော့မိတ်ဆိုလိုက်တာနဲ့ပဲတခါလဲတကူနဲ့ပြီးတယ်ပေါ့လေပရိတ်ခရာတွေတဲ့ရရှိတတ်တယ်လို့ဆိုရတယ် တိမ်ကမတူဘူးတဲ့ပုဂ္ဂိုလ်တွေဆိုရင်တော့အေးလေးကိုခေါ်မခံရဘူးလို့ဒီလိုဆိုဆိုလိုတာပါလေအဲကြောင့်ဘုရားလက်ထက်တော်ခါကဗာရိယဒါဝိစီရိယမထေဟာပါလေမြတ်စွာဘုရားနောက်တကောက်ကောက်လိုက်ပြီးတော့မိဂုံပြဒနာတွေပြီးတော့ဘုရားကတရားဟောလို့သူ့မှာကျွတ်တန်းဝင်သွားတယ်တရားတွေရသွားပါလား။ဒါဝင်လို့သူ့မှာကဘောဆက်ဆက်ကသင်္ကသုဒ္ဓသုဒ္ဓဒါန ကုသိုလ်ပါရမီကမပါခဲ့တဲ့အတွက်အိဗိကိုခေါ်မခံရဘူးရိုးရိုးသင်္ကန်းကြာပြီးတော့မြင်ကကြာပြီးတော့ညာကုခံရတာအဲတော့သင်္ကန်းလူဒါနပြုခဲ့တဲ့ပုဂ္ဂိုလ်များကတော့ဘုရားလက်ထက်တော်အခါမှာပေါ့အေးလေးကိုခေါ်ခံရတယ်တဲ့ဘုရားလက်ထက်တော်အခါကအေးလေးကိုခေါ်ရခေါ်ခံရတဲ့ပုဂ္ဂိုလ်ကြီးအများကြီးပါပဲတော့သင်္ကအထူးမရှားတော့ဘူးအခုလိုသင်္ကန်းရှားပါတဲ့သူပြီးမှဆိုလို့ရှိရင်တော့အေးလေးကိုခေါ်ခံလို့ရှိရင်တော့ လိမ့်နေရကြမှာပဲပေါ့လေအင်းကြီးကယဟန်ပြုသုံးစုအမျိုးသားတဲ့အမျိုးသားများမှာကောင်းတိတ်အကျိုးကတော့အေးကြီးအခေါ်ခါတဲ့ယဟန်ဖြစ်ပေါ်လို့တကူနဲ့ကြီးကြီးတဲ့ဗရိတ်ကြရာကြီးအစုံနေရတယ်လို့ဒီလိုဆိုလိုပါတယ်ဆက်ဆိုရမယ် ဣဒိကုယဟံပြုသုံးစုအမျိုးသားဣဒိကုယဟံပြုသုံးစုအမျိုးသားဣဒိကုယဟံပြုသုံးစုအမျိုးသား ရိုးရိုးသင်္ကအဓိဌာနဒီတဲ့ပုဂ္ဂိုလ်ရဲ့ဒီလိုဘာလို့သင်္ကသုံးဖို့ကထိန်သင်္ကပါလေဒီလိုလူတန်းတဲ့ပုဂ္ဂိုလ်ကြီးကျိုးရအောင်ကထိန်သင်္ကတော့ကြီးကြတဲ့ကျိုးလေးတွေတော့ရတတ်ပါလေဒါကတော့ကထိန်ကြီးရောက်တဲ့အခါကျမှဒါဟောရမှာပါဒါရိုးရိုးအကျိုးရရှိပုံလေးတွေကဒါပြီးသွားပါပြီပြီးသွားတော့ဒီနှစ်စဉ်နှစ်စဉ်ဝါဥကာလရောက်ပြီဆိုလို့ရှိရင်ဝါစုတင်ကအဖြစ်နဲ့ဒီတန်းရတာဒါနိဗ္ဗာန်ပုံညခေါ်ပါလေဒါနိဗ္ဗာန်ပုံည ဝတ္တဝါတိကအလူဒါနပြုရလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်တွေဟာသောတာပန်နဲ့အလားတူပါတယ်တဲ့သောတာပန်နဲ့အလားတူတယ်ဆိုတော့ဒီစကားဟာဘယ်ကဆက်နွယ်ပြီးတော့ဖြစ်ပေါ်လာတယ်လဲဆိုတော့ဘုန်းကြီးတို့နဝကနိအင်္ဂုတ္တရနိကေနဝကနိပါဒသဥပါတိပိသတုတ်အထကထာမှာဖွင့်ဆိုချက်ရှိပါတယ်အဲဒီဖွင့်ဆိုချက်ကိုဘုန်းကြီးကဒီနေ့ သူတို့ကြီးနဲ့လူရင်းပေါ်ကိုချုံပြီးတော့ပြောပါမယ်အဲ့တော့ဓမ္မနိဒန်းတွေ့ပြီးတော့ဒါလေးပြောရမယ်ဆိုလို့ရှိရင်ရလက်တဲ့တော်ခါကရှင်သာရိပုတ္တရာကိုရမြတ်ကြီးတာဝတိမြို့နဲ့စောစောအဲဒီကယုံပြီးတော့ပြိကလေးပိုက်ပြီးတော့သုံးကကြွသွားပါလားအဲဒီကြွသွားတဲ့အခါမှာစောနေပြီးတော့อืมစောနေပြီးတာပဲဆိုပြီးတော့လူကြီးရဲ့ကျက်နဲ့ပေါ့လေသိကြည့်နေတဲ့ မြတ်တိတိကပြိပါဒကခေါ်တဲ့ဗုဒ္ဓသာသနာတော်မှာအပအခြားသာသနာဝင်ဖြစ်တဲ့ပုဂ္ဂိုလ်များရဲ့ကြောင်းတိုက်အရာဝင်ပြီးတော့ပေါ့လေအဲရှင်းကပ်ပြီးတော့စကားသမီးလေးပြောရရင်ကောင်းပါပဲဆိုတဲ့ညီညာချက်နဲ့အဲဒီညီညာတိတိကပြိပါဒကခေါ်တဲ့အခြားအရာကြောင်းတဲ့အတွင်းသူဝင်သွားပါတယ် ဝင်သွားပြီးတော့ဒီအညာတိကပြိပရိပါဒကပြပိုက်တွေနဲ့ပေါ့ဒီတွေ့ဝန်တော်ညာစကားတွေပြောအဲ့လိုပြောနေတဲ့အခါမှာပေါ့ဒီအညာတိကပြပိုက်တွေကချင်းချင်းသူ့ပြီးတော့ပေါ့ဒီတိုင်းကိုဆွေးနွေးပြောဆိုနေကြတယ်ပြောဆိုနေကြတာကဘာလဲဆိုတော့ဒီကိလေသာအစွဲမကင်းတဲ့ပုဂ္ဂိုလ်ခန္ဓာများဟာငရဲကမလွတ်နိုင်ဘူးပြိဋ္ဌာန် ဘဝမျိုးကလည်းမလွတ်နိုင်ဘူးပိဋကဘဝမျိုးကလည်းမလွတ်နိုင်ဘူးဒီဘဝချမ်းသာမှုကျင်းမဲ့တဲ့ဒုက္ခတိဘဝမျိုးကလည်းမလွတ်နိုင်ဘူးလို့ဒီလိုပြောနေကြတာလူရင်းကတော့အဲကိလေသာလုံးဝကုန်ခန်းပြီးတော့ရဟန္တာဖြစ်သွားမှအပယ်လေးပါးကသုံးမြောက်တယ်ကိလေသာအစွဲရှိနေသေးလို့ရှိရင်နည်းနည်းလေးပဲအစွဲရှိသေးတာကိုပေါ့လေအပယ်ကမလွတ်ဘူးလို့ဒီလိုပြောနေကြတာဒါဒီလိုဆိုလို့ရှိရင်တော့ ယဟနာတသူပဲယဟနာတပါပဲအပေကလွတ်နိုင်တယ်ကျန်တဲ့သောတပန်တဂရကအနာဂံဒီပုဂ္ဂိုလ်တွေကတော့အပေကမလွတ်ဘူးဆိုတဲ့အတိတ်ပဲရောက်နေတာဒီတော့အပေလူရင်းမှာဆိုလို့ရှိရင်တော့လုံးဝယဟနာဖြစ်မှလည်းတက်တာရတော့မှာပဲပုရုဇဉ်ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဘယ်ပြောဝရရှိတော့မလဲအပေသာကြီးနေမှာပေါ့အနာပုရုဇဉ်တွေဆိုလို့ရှိရင်တော့ဘယ်ကတက်ဖို့ရလောက်မမြင်တော့ဘူးကလေးနာပုရုဇဉ်ဆိုလို့ရှိရင်လည်းခုနတိတိတိပြောပုံလို့ဆိုရင်တော့ယဟနာတသူပဲအပေကလွတ်တယ်ဆိုတော့ကျန်တဲ့ ကလျာဏပုရုရှင်အနာပုရုရှင်တွေဆိုလို့ရှိရင်သူပြောကြံပြီးတော့သောတာပန်တဂရဏအနာဂံလူပုဂ္ဂိုလ်တွေတော့အပေကမလွတ်သေးလို့ဒီလိုအဓိပ္ပာယ်ရတယ်အဲ့တော့သူတို့ပြောနေတဲ့ဟာအကုန်လုံးခါရဲသိမ့်ပြီးတော့ပြောတာကိုကိလေသာဆွဲမကင်းတဲ့ပုဂ္ဂိုလ်မှန်တရားဟာငရဲမှမလွတ်တိဋ္ဌာန်လိုဘဝမျိုးမှမလွတ်ပိဋ္ဌာလိုတစီတရေလိုဘဝမျိုးမှမလွတ်ဒီဝချမ်းသာကိုကင်းမဲ့တဲ့ဒုက္ခတိ ဘိုးကမျိုးမှမလွတ်နိုင်ဘူးလို့ဒီလိုပြောကြတာသူပြောနေတော့သီလာရိပုတ္တရာကိုယ်တော်များကြီးကဒီပြောစကားကြားကြားတော့အဲ့ဒီစကားကိုလည်းပဲနှစ်တဲ့အားရပြီးတော့ထောက်ခံကြမပေးဘူးဒီဟာသဘာဝမကြဘူးဆိုပြီးတော့လည်းပဲကန့်ကွက်ပြောဆိုပြီးတော့သူတို့နဲ့ရှင်ကြံပြီးတော့ရင်းခုန်နေတာလည်းမပြေဘူးထူးခြားတဲ့စကားလေးကိုမှတ်သားပြီးတော့ဗောလေသွန်ကဝင်သွန်လေးပါလိရရှိပြီးတော့ဗောလေအဲ့ဒီသွန်ကရွာက ကြောင်းပြန်ကြွသူကိစ္စကြီးကြီးတဲ့အခါမှာဘုရားထံမောက်ရောက်သွားတယ်သူရည်ချက်ကလည်းပဲဒီစကားသူကနဲ့စကားပဲအဲ့တော့ဒိဋ္ဌိတွေပြောတဲ့စကားရဲ့ဆိုလိုရင်အဲ့အနေအတိတ်ပဲပေါ့လေပြည်တယ်ဖို့ညာအတွက်ဘုရားထံမောက်ရောက်မှာပဲပြည်တယ်မှာလဲရှင်းမှာလဲအဲ့တော့ဒီပြောဆိုချက်ရဲ့အနေအတိတ်ပဲလေလူရင်းတွေကိုတော့ဘုရားထံမောက်ရောက်မှာပဲသိရပြီးတော့မယ်ဆိုပြီးတော့ဒီထူးဆန်းတဲ့စကားယူပြီးတော့ဘုရားထံမောက်ရောက် ဒီအကြောင်းအရာကိုလျှောက်ပြတဲ့အခါမှာမြတ်စွာဘုရားကအညတိတိယပုဂ္ဂိုလ်တွေဟာတဲ့သူတို့ကဘာလားဘာလတွေပဲတဲ့ဘာလဆိုတော့ဘာမှနားမလည်ဘူးဆိုတာပေါ့လေအပြတ္တဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဟာထက်ထက်မြင့်မြင့်ဆွေးနွေးခြင်းဘာမှရှိကြတာမဟုတ်ဘူးတဲ့ဒါဘာမှမသိပဲနဲ့အတိညာကျင်းမဲ့နေတဲ့အညာတိတိကပရပိုက်တီကဘာတွေမို့လို့တော့တဲ့သူတို့က ကိလေသာအစွဲကင်းတဲ့ပုဂ္ဂိုလ်ကိလေသာအစွဲကင်းအစွဲအစွဲရှိတဲ့အဲကိလေသာအစွဲရှိနေတဲ့ပုဂ္ဂိုလ်ကိုလည်းပဲကိလေသာအစွဲရှိဘူးလို့သူတို့ကဘာဘာသိကြမှာလဲကိလေသာအစွဲကင်းတဲ့ပုဂ္ဂိုလ်ကိုလည်းပဲကိလေသာအစွဲကင်းသူလို့သူတို့ကဘာသိကြမှာလဲမြတ်စွာဘုရားကဒီစကားလေးကိုစပြီးတော့ပေါ့လေရှင်သာရိပုတ္တရာကိုရောင်မြတ်ကြီးအပါဝင်ပေါ့လေအလုံးစုံပြိတ္တာကိုသူကတရားဟောပါတယ် နဝကြီးမေသိကဝေပုဂ္ဂလာတဥပါတိတေတာကာလံကုရုမာနာပရိမုဒ္ဒာနိရယာပရိမုဒ္ဒာစေသနာစေသနာယောနိယာပရိမုဒ္ဒာပိတိဝိတယပရိမုဒ္ဒာပါယဒုက္ခတိဝိနိပါတာတဲ့ခြေသားတို့သိကဝေငါ၏ခြေသားခြေသမီးများတို့နဝကုမျိုးကုံသောဤပုဂ္ဂလာဤပုဂ္ဂိုလ်တို့သည် သဥပါတိဒေတာကိလေသာအစွဲတဏ္ဏရှိကြကုန်လည်းရဲ့ကာလကုရုမာနာတိထုံးကုန်တော့ဝါတိထုံးကုန်ကြလည်းနိရယအပင်ငယ်မှာပရိမုဒ္ဒါသုံးယောက်တာကိုဤတိရိစ္ဆာနာယောနိယာတိရိစ္ဆာန်မျိုးစားမှာပရိမုဒ္ဒါသုံးယောက်နိုင်ကြကုန်ဤပိတိဝတရာသတိတရဲ့ပိဋ္ဌာမျိုးမှာပရိမုဒ္ဒါသုံးယောက်ကြနိုင်ကုန်ဤသုံးယောက်နိုင်ကုန်၏ ဒုက္ကတိအဲဒုက္ကတိအပါယဒုက္ကတိဝိနိပါဒာဤဝချမ်းသာမှုကင်းမဲ့သို့ရသောပုဂ္ဂိုလ်တို့ဘယုဘရဲ့ကြာရာဖြစ်တဲ့ဒုက္ကတိဘဝမှာပရိမုဒ္ဒါလွမြောက်နိုင်ကြကုန်၏တဲ့စိတ္တတို့တဲ့ယခုငါဖျားရှင်ကိုတော်မြတ်ဟောကြားတော်မူမဲ့ပုဂ္ဂိုလ်၉မျိုးအဲဒီပုဂ္ဂိုလ်၉မျိုးဟာ သဥပ္ပါတိဒေတာအစွဲကိလေသာအစွဲမကင်းကြဘူးတဲ့ကိလေသာရှိနေကြတယ်ကိလေသာရှိနေတော့လည်းပဲကိလေသာရှိလျက်ပေါ်လေကိလေသာတန်းလာနဲ့တည်သွားကြလို့ရှိရင်တဲ့အပယ်လေးပါးကလွတ်မြောက်ကြပါတယ်မြတ်စွာဘုရားကဒီလိုလုပ်ကြတယ်အဲဒီပုဂ္ဂိုလ်ကိုမျိုးဆိုတာကမြတ်စွာဘုရားရှင်ကိုရမြတ်ကိုယ်တိုင်နဲ့ဖြည့်ပြီးတော့ဟောထားပါတယ်ပါဠိလိုနေလို့ရှိရင်တော့ အဲနောက်ပိုင်းလူရင်းတရားတွေဟောရမှာမဟုတ်တော့ဘူးဘုန်းကြီးကအတိတ်ပဲပဲချုပ်ပြီးတော့ပြောပြတယ်အဲဒီပုဂ္ဂိုလ်ကိုးမျိုးဆိုတာကအနာဂံပုဂ္ဂိုလ်က၅မျိုးသကရာဂံပုဂ္ဂိုလ်က၃မျိုးနဲ့သောတာပန်ပုဂ္ဂိုလ်က၃မျိုးတဲ့အလုံးပေါင်းလိုက်လို့ရှိရင်တော့ပုဂ္ဂိုလ်၉မျိုးပေါ့အဲဒီအနာဂံပုဂ္ဂိုလ်၅မျိုးဆိုတာကပထမအန္တရာပရိနိဗ္ဗာန်ဆိုတာ၃မျိုး ပြီးတော့ဒုတိယကဥပစိစ္စပြိနိဗ္ဗာန်ကြီးကတစ်မျိုးနောက်ပြီးတော့အတ္တင်္ခါရပြိနိဗ္ဗာန်ကြီးဆိုတာကတစ်မျိုးတတ္တင်္ခါရပြိနိဗ္ဗာန်ကြီးဆိုတာတစ်မျိုးနဲ့ဥဒ္ဒသောတာပြိနိဗ္ဗာန်ကြီးတဲ့ဒီနာကတစ်မျိုးတဲ့အားလုံး၅မျိုးပေါ့မျိုးဆိုတာသံယုတ်တင်၅မျိုးဆိုတာကဒိဋ္ဌိရဲ့သီလပဒပရာမာသရဲ့ဣတိကိစ္စရဲ့ကာမ သံဝရကတန်ရောစဉ်ရယ်ဇာပါဒတန်ရောစဉ်တန်ရောစဉ်၅မျိုးပါပဲဒိဋ္ဌိဝိသိကိစ္စသီလပရပရမာသဒီအောက်ပိုင်းတန်ရောစဉ်၃မျိုးကတော့သောတာပန်ကပဲကျင်းခဲ့ပါလားတော့အနာဂါအစ်ရောက်တဲ့အခါကျတော့အထုပယ်သားရတဲ့အညီမျိုးတော့မဟုတ်ပါဘူးပယ်သားတဲ့အညီမျိုးမဟုတ်ဘူးမဲ့လို့အနာဂါမိမဲ့နဲ့အလုံးစုံပြီးတော့ဒီ၅မျိုးလုံးဟုတ်တာဟောတာပါကြီးရ အဲဥဒ္ဒဘာဂိယတန်ရောစဉ်၅မျိုးလုံးပယ်တတ်တယ်ဆိုတဲ့အဖြစ်ကိုသိစေဖို့ရပါတယ်၅မျိုးလုံးချုပ်ပြီးတော့ပြထားပါတယ်ဒိဋ္ဌိဝိသိကိစ္စသီလပရပရမာတကာမရာဂတန်ရောစဉ်ဇာဝရတန်ရောစဉ်ပေါ့လေအဲဒီတန်ရောစဉ်၅မျိုးအဲဒီတန်ရောစဉ်၅မျိုးကုန်ခန့်နေပါလားအဲဒီတန်ရောစဉ်၅မျိုးကုန်ခန့်နေတဲ့ပုဂ္ဂိုလ်ကိုအနာဂါမိလို့ဒီလိုဆိုပါတယ်အနာဂါမိဆိုတာက လူ့ပြည်ပြန်မလာလို့ပေါ့လေလူ့ပြည်ပြန်မလာလို့ဆိုတာက ပရိသေရီအနေနဲ့ပြန်မလာတဲ့ပုဂ္ဂိုလ်ပါပဲအနာဂံတရားတော့လူကြီးတော့ကိစ္စရှိလို့ရှိရင်ဗောလေဆရာဆရာဘုရားနာအနေနဲ့ဗောလေအနာဂံပြမာတွေလာကြပါလေလူကြီးပြန်ပြီးတော့ပရိသေရီမနေတော့ဘူးလို့ဆိုလို့လေလူကြီးပြန်ပြီးတော့ပရိသေရီမနေတဲ့ပုဂ္ဂိုလ်ကိုအနာဂံမီလို့ခေါ်ပါတယ်ဗမာလူပါဠိချက်ပြီးတော့အနာဂံပုဂ္ဂိုလ်ကိုခေါ်ပါတယ်အဲ့ဒီလူကြီးပြန်ပြီးတော့ပရိသေရီနေရာပြန်မဖြစ်နိုင်တဲ့ သိခွင့်မရှိတဲ့အနာဂံပုဂ္ဂိုလ်မြတ်စွာဘုရားကငါးမျိုးခွဲပြီးတော့ပြထားတယ်။အဲဒီငါးမျိုးကပထမမျိုးသားကအန္တရာပရိနိဗ္ဗာန်ကြီးခေါ်တယ်။အန္တရာပရိနိဗ္ဗာန်ကြီးဆိုတာကသူ့ပြည်လောကကာမဘုံကအနာဂံပုဂ္ဂိုလ်ကွယ်လွန်သွားလို့ရှိရင်သုဒ္ဓဝါဒခေါ်တဲ့တန်ရှင်းတဲ့ပုဂ္ဂိုလ်ရဲ့နေရာဌာနဝင်ဓမ္မဘုံမှာဖြစ်တယ်။အဲဒီသုဒ္ဓဝါဒဆိုတာ၅ဘုံရှိပါတယ်။အဝိယတ္တပါသုဒ္ဓတာသုဒ္ဓတိအတ္တနိဋ္ဌဆိုတာပေါ့ဒီသုဒ္ဓဝါဒ၅ဘုံရှိတယ် အဲ့ဒီငါးပုံတွေကတပုံပုံမှာတဲ့တပုံပုံမှာပေါ့လေဒီကအနာဂံဖြစ်နေသေသွားပြီးတော့အဲ့ဒီပုံရောက်တယ်အနာဂံဘုရားအဲ့ဒီပုံအဲ့ဒီပုံမဲ့ရောက်တာပါပဲအဲ့ဒီပုံရောက်တာမှာပဲဖြစ်ဖြစ်ရောက်ပြီးတော့တော်တော်ကြာကြာပဲတော်တော်လေးတခဏလေးကြာလောက်တဲ့အခါမှာပဲဖြစ်ဖြစ်အဲ့ဒီပုံရဲ့တက်တန်းတဝက်မတန်ကြီးပေါ့လေ ပြိဋိနိဗ္ဗာန်စံတဲ့ပုဂ္ဂိုလ်ကိလေသာကုန်ခန်းပြီးတော့ပြိဋိနိဗ္ဗာန်စံမဲ့ပုဂ္ဂိုလ်ကိုဒါအန္တရာပြိဋိနိဗ္ဗာန်ပုဂ္ဂိုလ်လို့ခေါ်ပါတယ်အဲဒီအနာဂတ်ပုဂ္ဂိုလ်ကတစ်မျိုးပြီးတော့ဥပယိတပြိဋိနိဗ္ဗာန်ဆိုတဲ့အနာဂတ်ပုဂ္ဂိုလ်ကအဲဒီသုဒ္ဓဝါဒ၅ပုံထဲကအောက်ဆုံး၄ပုံဒီမှာ၄ပုံနဲ့တပုံပုံမှာရောက်ရှိပြီးတော့ဗောလေအဲ့ဒီပုံမှာတတ်မှတ်ထားတဲ့တက်တန်း မကုံငင်လေးပေါ့တက်တန်းတက်ဝဲလွန်ပြီးတော့တက်တမကုံငင်လေးမှာကိလေသာကုန်ခံညာနာရှိပြီးတော့ပြိဋိဘံတန်တဲ့ပုဂ္ဂိုလ်အဲ့ဒါကိုဥပသစ္စပြိဋိဘံယအနာဂံပုဂ္ဂိုလ်လို့ခေါ်ပါတယ်ဒါတော့အဲ့ဒီဘုံ၅ဘုံတွေကပဲတဘုံဘုံမှာပေါ့လေခဲခဲချင်းရဟနာဖြစ်တဲ့ပြီးကျင့်သုံးလို့အဲမခဲမရင်မနဲ့တက်တောင့်တက်တာနဲ့ပေါ့လေတက်တောင့်တက်တာနဲ့ အထက်မဲ့ကိုအထက်မဲ့ကိုအထက်အရတခုပေါက်ရောက်တဲ့အကြည့်ပေါ်ကြီးအထုကိုပရိနိဗ္ဗာန်ဆံသွားတဲ့ပုဂ္ဂိုလ်ကိုအတ္တင်္ခါရပရိနိဗ္ဗာန်ကြီးပုဂ္ဂိုလ်ခေါ်ပါတယ်အတ္တင်္ခါရပရိနိဗ္ဗာန်ကြီးအနာဂံပုဂ္ဂိုလ်လို့ခေါ်ပါတယ်ကြော့ရော့ရော့ရော့ခဲခဲငင်းငင်းအလုံးအခုကြောင့်ညဆိုင်ပြီးတော့အာထုလို့ဉာဏ်နာစီရောက်သွားတဲ့အနာဂံပုဂ္ဂိုလ်ကိုသတ္တင်္ခါရပရိနိဗ္ဗာန်ကြီးအနာဂံပုဂ္ဂိုလ်လို့ခေါ်တဲ့ အဲ့တော့ပုဂ္ဂိုလ်၄မျိုးအနာဂံပုဂ္ဂိုလ်၄မျိုးရှိသွားပြီဥဒ္ဒံသောတာအနာဂံပုဂ္ဂိုလ်ဆိုတာကဥဒ္ဒံသောတာပြိမိပါယပုဂ္ဂိုလ်ဆိုတာကအဲ့ဒီသုဒ္ဓဝါဒ၅ပုံနဲ့ကအောက်ဆုံး၄ပုံပေါ့အောက်ဆုံး၄ပုံနဲ့တပုံပုံမှာဖြစ်ပြီးတော့တရားတွေအာထုတ်တရားတွေအာထုတ်ပြီးတော့ဘုံအစဉ်စဉ်တဲပြီးတော့နောက်ဆုံးအကဋိဋ္ဌခေါ်တဲ့ထိတ်ဆုံးဘုံပေါ့ဒီထိတ်ဆုံးဘုံရောက်ရှိပြီးတော့ ပြိဋိဘံသံတဲ့ပုဂ္ဂိုလ်ဥဒ္ဒံသောတာအနာဂံဤပုဂ္ဂိုလ်လို့ဥဒ္ဒံသောတာပြိဋိဘံဤပုဂ္ဂိုလ်ကိုခေါ်ပါတယ်အဲ့တော့ဓမ္မမြတ်စွာဘုရားကအနာဂံပုဂ္ဂိုလ်၅မျိုးဓမ္မဆွဲပြီးတော့ဓမ္မပြတယ်အန္တရာပြိဋိဘံဤအနာဂံပုဂ္ဂိုလ်တစ်မျိုးဥပယိကအဲပြိဋိဘံဤအနာဂံပုဂ္ဂိုလ်တစ်မျိုးအတ္တင်္ကာရပြိဋိဘံဤအနာဂါပုဂ္ဂိုလ်တမျိုးသတ္တင်္ကာရပရိနိဗ္ဗာန်အနာဂါပုဂ္ဂိုလ်တမျိုးနဲ့ဥဒ္ဒံသောတာပရိနိဗ္ဗာန် အနာဂံပုဂ္ဂိုလ်တစ်မျိုးတဲ့အနာဂံပုဂ္ဂိုလ်၅မျိုးပေါ့လေအဲ့ဒီအနာဂံပုဂ္ဂိုလ်၅မျိုးတို့ဟာအထက်အောက်ပိုင်းပေါ့အောက်ပိုင်းတန်ရောစဉ်၅မျိုးပေတာပြီးတဲ့ဒီပေတာပြီးပေတာပြီးတဲ့အတွက်သူတို့မှာထက်ပိုင်းတန်ရောစဉ်ရှိနေသေးတယ်ဘဝရကတန်ရောစဉ်တို့အဝိဇ္ဇာတန်ရောစဉ်တို့ဥဒိစ္စတန်ရောစဉ်တို့ဒါတွေရှိပါသေးတယ်အဝိဇ္ဇာလည်းမကင်းသေးဘူးအဲဘဝ ဘဝတဏှာတွေလည်းသူ့မှာရှိနေသေးတယ်ဘဝတဏှာဆိုတာလေတုကဝါဒဘုံမှာဖြစ်နေတဲ့တဏှာပေါ့လေကာမတဏှာတော့ကုန်သွားပြီဘဝတဏှာတော့ရှိတယ်ဘဝတဏှာရှိနေသေးတယ်မာနလည်းရှိနေသေးတယ်ဥဒိစ္စလည်းရှိနေသေးတယ်အဟိရိကအဟိရိကအနုတ္တပဆိုတာဒီကိလေသာတန်ရောစင်တွေလည်းသူ့မှာရှိနေသေးတယ်တဥပါတိနိတာခေါ်ရတယ်ကွာကိလေသာအစွဲလမ်းရှိနေသေးတယ်တဲ့ဒီကိလေသာအစွဲလမ်းရှင်းမကင်းပေမဲ့လို့ကိလေသာအစွဲလမ်းရှိနေပေမဲ့လို့ သူတို့မှာအပင်မလားတော့ဘူးတဲ့အပေကလွတ်တယ်မြတ်စွာဘုရားကအဲ့ဒီပုဂ္ဂိုလ်တွေကိုဟောကြပါတယ်ဒါဘုန်းကြီးကခြုံပြီးတော့ပြောရတယ်ပြီးတော့တဂရကံပုဂ္ဂိုလ်တဂရကံပုဂ္ဂိုလ်ဆိုတာကဒီတန်ရောစဉ်၃မျိုးပုံခန်းပြီးတော့ကမယကတန်ရောစဉ်ဇာပါရတန်ရောစဉ်ပေါ့လေအဲ့ဒီတန်ရောစဉ်ပါနေတဲ့ပုဂ္ဂိုလ်ဒါတဂရကံပုဂ္ဂိုလ်ခေါ်ပါတယ် သကရာကဆိုတာကလူကြီးလောကကိုတဖန်ပြန်လာပြီးတော့ဆင်းရဲအဆုံးတတ်တဲ့ပုဂ္ဂိုလ်ဒါဆင်းရဲအဆုံးတတ်တဲ့ပုဂ္ဂိုလ်ဒါသကရာကပုဂ္ဂိုလ်ခေါ်ပါတယ်သကရာကလူကြီးတစ်ခါပြန်လာပါအဲ့ဒီပုဂ္ဂိုလ်ဒါအရိယပုဂ္ဂိုလ်ဒုတိယကလိုက်တဲ့အရိယပုဂ္ဂိုလ်ပါပဲအဲ့ဒီပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှာကကာမရာဂလည်းရှိနေသေးတယ်ကာမဂုဏ်အာယုန်တွေကိုသူကခုံမင်းနေသေးတယ် စိတ်ဆိုးတာစိတ်ပြက်တာမုန်းတိတာဒါပါတာသူ့မှာရှိနေလို့လေဒါပေမဲ့လို့သောတာပန်လောက်တော့သူကတော့မကြမ်းတော့ဘူးကာမဂုဏ်အာယုန်နဲ့နေတယ်လို့ဆိုပေမဲ့သူ့မှာအများကြီးတက်တာရတော့ပသွားစိတ်ဆိုးတာစိတ်ပြက်တာမုန်းတိတာတွေလည်းပဲသူ့မှာတော်တော်လေးတက်တာရသွားပါလေအဲ့တော့ဒိဋ္ဌိဝိသိကိစ္စတိရပရပရမသခေါ်တဲ့အပေနဲ့စတဲ့ဒီတန်ရောပြေ၃ပါးကတော့သောတာပန်ဖြစ်တဲ့အခါမျိုးမှာပဲသူကကုန်နေခဲ့ပါပြီ။ အဲဒကာဒကာမိမဲမဲရောက်တဲ့အခါကျတော့သူကုန်ခန်းဖို့မရှိတော့ဘူးလုံးဝပယ်တတ်တဲ့တန်ရောတင်ရလို့သူ့မှာမရှိတော့ဘူးကမ္မရကပြပါပြပါတာဒီတန်ရောတင်နှစ်ပါးကိုပဲသူကပါအောင်အားရအောင်သူကလောက်တာဒါပဲရှိတယ်သူကအားရအောင်လောက်တော့ကာမဂုဏ်အာယုန်นี่သူပြောတဲ့အခုလိုလူကြီးလောကမှာပေါ့ဒီတစ်ခါပဲသူကပြန်လာတယ်တခါပြန်လာပြီးတော့အနာဂံဖြစ်ပြီးတော့ဇမတိလောကတက်ပြီးတော့ပေါ့လေ အနာဂါအနေနဲ့ပဲသူမှာတရားနဲ့ပဲပြုံမှုဒါပဲရှိတော့တာပဲအဲ့ဒီတရားနာပုဂ္ဂိုလ်ကြီးလည်းပဲပုဂ္ဂိုလ်မျိုးလည်းပဲသမယကပြာပါဒပေါ့လေအဲ့ဒါဒီမကြည့်ရပါဘူးတဲ့ဘဝရကတို့ဘာလို့ဒါတွေကတော့သူပြောကြမရှိတော့ဘူးဒါကာမရာဂပြာပါဒလောဘနဲ့ဒေါသပေါ့လေကာမဂုဏ်အာယုန်တွေကိုခုံမြင်တွေ့တာတဲ့ကာမရာဂပြာပါဒစိတ်ဆိုးစိတ်ပြတဲ့ပြာပါဒပေါ့လေအဲ့ဒါဒီရှိနေပါသေးတယ်ရှိနေသေးပြီမြဲလို့အဲ့ဒီပုဂ္ဂိုလ်တွေဟာ အဲအပေကြီးကလွတ်ပါတယ်တဲ့မြတ်စွာဘုရားဒီလိုကြပါတယ်ပြီးတော့သောတာပန်ပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်ကတော့ဒိဋ္ဌိဤတိကိစ္စသီလပရပရမာသဒီတန်ရတဲ့၃ပါးသိကွာတော့တယ်သူကတော့ယုံနာစုငါကောင်းသိမှုမရှိပါသလားဘောယုံနာတရားတွေပေါ်မှာယုံနာအနေနဲ့ပဲမြင်တော့တယ်ပုဂ္ဂိုလ်တ attva ငါသူယောက်ျားမင်းမဆိုတဲ့အနေနဲ့အပူကြီးအလွဲတွေသူမှမမြင်တော့ဘူး တိုက်ပြီးတော့ရှုလိုက်လို့ရှိရင်ယုံနာနေပဲဒါပဲသိနေတာပဲပုဂ္ဂိုလ်ပဲတ attva ပဲငါပဲသူပဲယောက်ျားပဲမိန်းမမိန်းမပဲဆိုတာဒီလိုအပူအဆွဲတွေမိုင်းနဲ့အဆွဲတွေမရှိတော့ဘူးအဲ့ဒါတွေကျင်းသွားတယ်ပြီးတော့ဘုရားတရားသံဃာယုံမှမရှိပါဆိုတာဘုရားတရားသံဃာယနာသုံးပါးပုံမှာလည်းပဲမတုံလို့တက်ဝင်ယုံကြည်တဲ့တရားတရားတွေခိုင်မြဲသွားတော့သူ့မှာဘုရားဟုတ်ကြလားတရားဟုတ်ကြလားသံဃာဟုတ်ကြလားဒီလိုသူလို့သူလို့နဲ့မွေခွဲနေတဲ့ဝိသိကိစ္စဆိုတာအရှင်းကျင်းသွားပြီအဲဒီဝိသိကိစ္စတန်ရောက်စဉ်လည်းပဲအရှင်းပြပြီးသားဖြစ်သွားပြီ။ ဒီတော့သောတာပတိမဲ့ညာနဲ့တကယ်အငိမ့်အဖြစ်မှန်ကိုတွေ့လိုက်တော့ဒီသောတာပတိအရိယာမေလန်းစဉ်နဲ့ဒီအငိမ့်ဆက်ရောက်သွားပါလားအဲ့ဒီအငိမ့်ဆက်ရောက်ကြောင်းအကျင့်ကောင်းလည်းပဲခေါနာအရိယာမေရဲ့ရှင်ပြေဥပပါဒမဲ့ခေါ်တဲ့ဥပဒနာမဲ့နဲ့တကွာအငိမ့်တဲ့ဆက်ရောက်သွားတဲ့အရိယာမဲ့ဆိုတော့အိကံရှိပါလားအငိမ့်လည်းပဲအိကံရှိပါလားဆိုတာပေါ့လေ အဲတော့အငိမ့်တာကောအငိမ့်တာရောက်တော့အကျင့်ကောအကျင့်ရောဒီနှမျိုးလုံးပိုင်နိုင်သွားတော့ဒီလိုအကျင့်ကလွဲပြီးတော့ဒီလိုအငိမ့်တာကလွဲပြီးတော့အခြားဘာမှမရှိဘူးဆိုတာပေါ့လေလွဲမှားတဲ့အကျင့်ကြီးလက်မခံတော့ဘူးလွဲမှားတဲ့အငိမ့်တာဆိုတာလည်းလက်မခံတော့ဘူးအဲဒါလက်ခံသေးလို့ရှိရင်တော့ဒါပြပ္ပပရမာသပေါ့လေဒီခုဖြစ်တယ်အခုသောတာပန်ဖြစ်သွားတော့မိမှန်လည်းပဲသိသွားပြီအဲ့ဒီမိမှန်တိုင်းအားထုတ်လို့အငိမ့်တာအဖြစ်လည်းတွေ့သွားပြီဆိုတော့အလွဲကြီး ကျင့်သုံးတာမရှိတော့ဟုတ်ဒီမှာကျင့်သွားတယ်လက်ပရပရမသသံယောဇဉ်လည်းပဲကျင့်သွားပြီတဲ့သိရှိရဲ့ဝိသိကိစ္စရဲ့တိလပရပရမသရဲ့အဲ့ဒီသံယောဇဉ်၃မျိုးကျင့်သွားတဲ့ပုဂ္ဂိုလ်သောတာပတိမဲနဲ့တခါလဲကျင့်သွားတဲ့ပုဂ္ဂိုလ်လားသောတာပန်ပုဂ္ဂိုလ်လို့ခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်လည်းအပေမလားတော့ဘူးတဲ့အဲ့ဒီတော့အဲ့ဒီသောတာပတိသောတာပန်ပုဂ္ဂိုလ်ကိုမြတ်စွာဘုရားက၃မျိုးဖွဲ့ပြထားပါတယ်ဤကပိတိသောတာပန်တစ်မျိုး ကောလံကောလံသောတာပန်တစ်မျိုးနဲ့တတ္တကတုပရမသောတာပန်တစ်မျိုးတဲ့ဤကပိပိသောတာပန်ဆိုတာကသောတာပန်ဖြစ်ပြီးအဲလူဘဝတစ်ခါလောက်ဖြစ်ပြီးတော့ဗောဒီဒုက္ခအဆုံးသတ်မဲ့သောတာပန်ပုဂ္ဂိုလ်ဒါဧကပိပိသောတာပန်ကိုခေါ်ပါတယ်ကောလကောလသောတာပန်ဆိုတာကတစ်မျိုးကတစ်မျိုးကြောင်းလွယ်ပြီးတော့ဗောဒီနောက်ဆုံးဒီခုနဘဝမတိုင်းဘူး ကြာကာလမှာဒုက္ခအဆုံးသတ်မယ်ဒုက္ခအဆုံးသတ်ပြီးတော့ယဟနာဖြစ်မဲ့သောတာပန်ပုဂ္ဂိုလ်ကောလကောလသောတာပန်ကိုခေါ်ပါတယ်တတကတုပရမသောတာပန်ဆိုတာကလူကြီးလူကြီးလူသောတာပန်နေပြီးတော့အနတ်ပြည်လောကရောက်ပြီးတော့နတ်သောတာပန်နတ်သောတာပန်နေပြီးတော့လူသောတာပန်အပြည့်အမြန်အလံလာပေါ့လေလူပြည်နတ်ပြည်သုံးခန်းကြီးနေရာဖြင့်ခုနှစ်ဘုရားအများဆုံးရှိရတဲ့သောတာပန်ပုဂ္ဂိုလ်ဒါတတကတုပရမသောတာပန်လို့ဒီလိုခေါ်ပါတယ် အဲသောတာပန်ဖြစ်ပြီးတဘဝပေါ့လေလူဘဝတခါဖြစ်ပြီးတော့ဒုက္ခအဆုံးသတ်မဲ့သောတာပန်ဧကပိကိသောတာပန်တဘဝနေပြီးတော့၆ဘဝအထိကြာကာလမှာပေါ့လေအဲသောတာပန်အနေနဲ့ဖြစ်ပြီးတော့နောက်ဆုံးဒုက္ခအဆုံးသတ်မဲ့ကောလကောလသောတာပန်လူပြည်နတ်ပြည်သုံးကြီးခံရနေရခြင်းအများဆုံးခုနှစ်ဘဝဖြစ်ပြီးတော့ဒုက္ခအဆုံးသတ်မဲ့တတ္တကတုပရမသောတာပန်နဲ့သောတာပန်၃မျိုးတဲ့မြတ်စွာဘုရားအဲဒီ တဥပါတိကတုတ်ဒီဥဒ္ဒရနေကြမှာလေဒီဥဒ္ဒရပါဠိတော်မှာလည်းဖွဲချောင်းစိတ်ချပြီးတော့ဟောကြားထားပါတယ်အဲတော့အလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တော့အနာဂံပုဂ္ဂိုလ်က၅မျိုးသကရာဂပုဂ္ဂိုလ်က၃မျိုးနဲ့သောတာပန်ပုဂ္ဂိုလ်က၃မျိုးတဲ့။အဝရှိနေဒိဋ္ဌုပုဂ္ဂလာသဥပါတိတိတာကာလံကုလမာနာပရိမုဒ္ဒာနိရယပရိမုဒ္ဒတိဋ္ဌာနာယောနိယပရိမုဒ္ဒသုတိဝိတယပရိမုဒ္ဒ အပါယဒုက္ကတိဝိနိပါတာတဲ့ဘိက္ခုစိတ္တတို့နဝကိုးပါးကုန်သောဣတိပုဂ္ဂလာဤငါဖျားဟောပြီးတဲ့ပုဂ္ဂိုလ်အဲကိုးမျိုးတို့သည်သာဥပါဒိတာကိလေသာအစွဲလမ်းရှိကုန်လေကုရုမာနကာလံကုရုမာနခန္ဓာပြည့်ပြုတ်သိဆုံးရလို့ရှိရဲ့တဲ့ပရိမုတ်တာနိရယငရဲမှလွတ်ကြသည်တဲ့ငရဲမှလွတ်နိုင်တယ်ပရိမုတ်တာတိသန္နာယောနိယာ ပြိဿံမျိုးသားမှလွတ်နိုင်ကြပြီပရိမုဒ္ဒသုတိဝိတယသစီတရဲ့ပိဋ္ဌာဘဝမျိုးမှလွတ်နိုင်ကြကုန်ပြီပရိမုဒ္ဒပါယဒုက္ခတိဝိနိပါဒာဒီဘဝချမ်းသာမှုကင်းမဲ့တဲ့ဒုက္ခတိ၄မျိုးမှလွတ်မြောက်နိုင်ကြကုန်ပြီအပယ်လေးမျိုးအပယ်လေးမျိုးမှလွတ်မြောက်နိုင်ကြပြီတဲ့ဒါကိလေသာအစွဲမကင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားကဓမ္မမိန့်ကြားထားပါတယ် အဲဒီလိုမိကြားချက်နဲ့ဆက်နွယ်ပြီးတော့ပေါ့လေအခါရဖွင့်ဆိုတဲ့နေ့နောက်ပိုင်းကျတော့ဘုန်းကြီးကရှင်းရှင်းပြီးတော့ပြပါမယ်ဒီမှာအဲ့ဒါဓမ္မအားလုံးလိုက်ပြီးတော့ပေါ့လေဂုတုတများရအောင်လို့လိုက်ပြီးတော့ဆိုကြပါမယ်အပယ်မလုံးဝလွတ်သူကိုပါအပယ်မလုံးဝလွတ်သူကိုပါကိလေသာအစွဲရှိနေမှလည်းအပယ်မလွတ်လုံးဝလွတ်သူကိုပါဆိုတာအဲ့ဒါမှတ်သားထားရအောင်၅ပါးအနာတဲ့၅ပါးအနာဆိုတာအနာဂတ်ပုဂ္ဂိုလ်၅မျိုး အနာသရကိုမှာပေါက်တဲ့အနာမျိုးတော့မဟုတ်ပါဘူးအနာခံအနာခံပုဂ္ဂိုလ်အနာခံပုဂ္ဂိုလ်လို့ဒီလိုအဓိပ္ပာယ်ပြောရမယ်ငါးပါးအနာတက္ကရာတက္ကရာသရတက္ကရာကံပုဂ္ဂိုလ်သုံးချက်သောတာပန်နဲ့သောတာပန်၃မျိုးအားလုံးပေါင်းစားလိုက်လို့ရှိရင်ဒီမှာ၅မျိုးပေါ်တယ်ဒီအဲ့ဒါဆိုရမယ်၅ပါးအနာတက္ကရာသုံးချက်သောတာပန်၅ပါးအနာတက္ကရာ ဆုံးဖြတ်သောတာပန်ငါးပါးအနာတကရာဆုံးဖြတ်သောတာပန်ငါးပါးအနာတကရာဆုံးဖြတ်သောတာပန် ကျွဲလန်းကြံများဤကိုပါမလားပယ်လေးတံတဲ့ကျွဲလန်းကြံများဆိုတာကိလေသာကျွဲလန်းနေရှိနေသေးတယ်ကြံနေသေးတယ်တဲ့ဒီလိုပါဒါပေမဲ့လို့အဲ့ဒီကိုမျိုးဟာအပယ်လေးပါးကလုံးမြောက်လုံးဝလုံးမြောက်ကြသည်တဲ့လို့ဆိုပါတယ်ကျွဲလန်းကြံညာဤကိုပါမလားပယ်လေးတံကျွဲလန်းကြံညာ 9ပါးမလားပယ်လေးတံဆွဲလန်းကြညာဒီ9ပါးမလားပယ်လေးတံ ကိလေသာအစွဲလမ်းရှိနေပြီမယ်လို့သူတို့မှာအပယ်နဲ့သက်တဲ့ကိလေသာတွေကလုံးဝကင်းနေတာကိုအပယ်နဲ့သက်တဲ့ကိလေသာတွေကသောတာပတိမဲ့နဲ့အကျွမ်းမဲ့တစ်ခါနဲ့ပယ်တတ်ထားတာကိုပယ်တတ်ထားတယ်ဆိုတော့သူ့မှာအပယ်ကလွတ်သွားပြီလုံးဝတစ်ခါနဲ့လွတ်သွားပြီရှိတော့ရှိတော့အဲ့တော့ဒီပုဂ္ဂိုလ်ကုမျိုးဟာဘဝကတိကြီးမြဲသွားပြီလို့ဒီလိုဆိုလို့ရတယ်ဘယ်လိုနည်းနဲ့ပဲတရားတရားဘဝကတိကြီးမြဲသွားပြီရိုးရိုးသားသားပဲတည်တည် ဒီကျေးဇူးနဲ့ပဲဒီဒီဗဏိနဲ့ပဲဒီဒီပေါ့လေဘွားကတိကြီးမြဲတဲ့ပုဂ္ဂိုလ်ကိုဆိုပါရဲဒီအနေပတ်တယ်ရောနည်းနည်းဘုဒ္ဓကဆိုပြောရလို့ရှိရင်တစ်ချိန်မှာမဟာနာမဟာနာတာကြီးအဲတာကြီးမင်းသားပေါ့လေဘုရားကျောင်းတော်ကနေပြီးတော့မြို့ထဲကဖြတ်ပြီးတော့နန်းတော်သွားတဲ့အခါသူတို့ကပိလုမြို့တော်ကရှေ့ခါဆိုလို့ရှိရင်နန်းတော်ကျင်းကျင်းလေးတွေကိုအခုတော့မှ လမ်းချင်းလေးရှိပါတယ်တချို့လမ်းလေးလမ်းလေးတွေဟာလည်းပဲတို့ရုပ်ကမဟုတ်ဘူးပြန်ပြီးတော့လက်ပြန်ရတဲ့လမ်းလေးတွေလည်းလို့ရှိပါတယ်အဲ့တော့ဘုရားကျောင်းတော်ကမိမိရဲ့နန်းတော်ပြန်သွားတဲ့အခါမျိုးမှာအဲ့ဒီလိုနန်းရှင်းရောက်တဲ့နေရာလေးကိုရောက်လို့ရှိရင်ရှင်ကျမ်းကြီးရင်းကျမ်းကြီးလက်ကျမ်းကြီးကျုံတွေ့ရတာကျုံတွေ့ရတော့ကျောင်းရတင်းရတာကျောင်းကတင်းရတဲ့အခါမှာဘုရားအာရုံပြုတဲ့တတိ တရားအာရုံပြုတဲ့တတိသံဃာအာရုံပြုတဲ့တတိတတိတွေလွတ်ကုန်တယ်။ဘာမှရှိတော့။ဆိုတတိတွေလွတ်ကုန်တော့ကြောက်ကြောက်လန့်လန့်နဲ့ကြောင်ရတင်းရတော့သူကစဉ်းစားအခုနေခါများယထာတိုက်လို့ဆင်းရင်းလို့မြင့်တိုက်လို့မတော်တဆပြေးသွားလို့ရှိရင်တဲ့ငါရဲ့လာရတယ်ဒီဘယ်လိုများနေမလဲမသိဘူး။ငါရရှိထားတဲ့ သာသနာနဲ့ပတ်သက်တဲ့ဉာဏ်ကြီးဉာဏ်အလားအလာကြီးလည်းဘယ်လိုနေမလဲမသိဘူးပေါ့မတော်တဆအပေကုံမြရောက်သွားမလားဆိုတာပေါ့ဒီမှာအမှန်ဆိုရင်ကြောင်းကြမှုဖြစ်နေတယ်ဆိုသူ့အနေနဲ့လည်းပဲဒီပြဿနာမဖြေရှင်းနိုင်တော့ဒီနေ့မှာဘုရားကြောင်းရောက်ပြီးတော့ဘုရားထံအဲဘုရားရှင်ကိုယ်တော်မြတ်ကိုလျှောက်ပြတယ်သူယူတဲ့ပြန်တဲ့အခါမှာသူဖြစ်ပုံအခြေအနေလေးတွေပေါ့လေရှုပ်ရှုပ်ချက်ချက်နဲ့တွားတဲ့အခါမျိုးမှာဘုရားတရားသံဃာယတနာသုံးပါးကို အာယုပြုတဲ့တတိကလေးကိုကြောက်သွားပုံလေးကိုကြောက်ကြတယ်ဒီခံမျိုးများတတိတော့ကွယ်လွန်သွားလို့ရှိရင်ဗျာတဲ့လာရကတိဘယ်လိုများနေမလဲမသိဘူးဆိုတာလာရကတိနဲ့ပတ်သက်ပြီးတော့ပေါ့လေသို့ရင်ကြောက်ကြလာပါရဲ့တဲ့မြတ်စွာဘုရားကမဟာပါဠိမဟာနာမမဟာပါဠိမဟာနာမမကြောက်ပါနဲ့မဟာနာမကြောက်ပါနဲ့မဟာနာမြတ်စွာဘုရားအားပေးပါတယ်အားပေးပြီးတော့တရားလေးပေါ့ဒီနည်းနည်းဟောတယ်ဆိုတာ အာနန္ဒအဲမဟာနာနဲ့အကျင့်ပုဂ္ဂိုလ်တစ်စုံတစ်ယောက်မှာအချိန်ကြာမြင့်စွာပေါ့ဒီသရတိလသုဒ္ဒသာကပညာဒီတရားကောင်းတွေနဲ့ထုံမွန်းထားတဲ့စိတ်တွေရှိတယ်သရသရဘုရားတရားသံဃာယနာသုံးပါးကိုတက်ဝင်ပြီးတဲ့သရတရားရိုးရိုးသရတရားနဲ့လက်တွေ့တရားတွေအထုတာလို့တရားရဲ့အရာသာတွေသိရှိပြီးတော့ကျွဲ့မြဲခိုင်ခံ့နေတဲ့သရတရားအဲ့ဒါတွေလည်းအကုန်လုံးပါပါတယ်တတ္တပိဋကဝိတ္တစိတ်ဆိုတာသရနဲ့ထုံမွန်းထားတဲ့စိတ် အဝတ်ထည်လေးတွေများအပွင့်တတ်တာတွေနဲ့ဆုတ်ဆန်းထားလို့ရှိရင်ဘောလေဒီဟာကြီးအဆက်မပြတ်အနန္တလေးတင်းပြီးတော့နေလို့ရှိရင်ဒါအနန္တနဲ့ထုံထားတယ်လို့ခေါ်ပါတယ်။ဆိုတရားတရားတွေနဲ့ထုံမွန်းထားတဲ့စိတ်တဲ့။သီလနဲ့ထုံမွန်းထားတဲ့စိတ်သာရိတုဒ္ဒလက်တွေတုဒ္ဒပေါ့လေအခုလိုတရားတွေနာကြားပြီးတော့သာပေတွေလေ့လာပြီးတော့ရရှိတဲ့ဟာမျိုးကဒါသာရိတုဒ္ဒခေါ်ပါတယ်။အဲဒီသာရိတုဒ္ဒအကြောင်းပြုပြီးတော့လက်တွေအားထုတ်လို့ တရားသဘောလေးကိုကြည့်မြင်တော့တရားတွေရရှိပြီးတော့နေတာဒါတုတ္တခေါ်ပါတယ်တုတ္တနဲ့ထုံမွန်းထားတဲ့စိတ်ဒါအဲတရားတိလတုတ္တသာကသာကနဲ့ထုံမွန်းထားတဲ့သာကဆိုတာသိကံစွန့်ကြဲမှုသာကလည်းပဲရိုးရိုးယူလို့ရပါတယ်ပရိပဒံဥပဒနာဘာဝနာတရားတွေအားထုတ်လို့ရှိရင်အားထုတ်တဲ့ခဏမှာလည်းပဲတတိလို့လို့ဖြစ်နေတဲ့ကိလေသာတွေဟာကိုယ်မှာကတ်နေတယ်မကွာဘူးကိုယ်မှာကတ်နေတာပဲစိတ်တွေမှာကတ်နေတာပဲအနုတ္တိယအနေနဲ့ရင်းနှီးကိန်းနေတာပဲ အဲ့တော့ကြက်တဲ့ကြက်တဲ့သူ့နေလို့ချင်းကိလေသာတွေတမှာခွာခွာချနေတာအဆွန့်ဆွန့်ချနေတာပဲနောက်ဥပဒနာဉာဏ်ရင်းကျပြည့်စုံပြီးတော့နောက်ဆုံးအရိယာမေရောက်သွားတဲ့အခါမှာအဲ့ဒီအရိယာမေနဲ့ကိလေသာတွေတခါတည်းအပြီးတိုင်ခွာချလိုက်တာသောတာပတိမေဆိုလို့ရှိရင်ဘယ်နဲ့သက်တဲ့ကိလေသာတွေတခါတည်းဆွန့်ချခွာချလိုက်တာပဲအဲ့ဒါသာရခေါ်ပါတယ်နောက်ဖိုဆိုင်သွားပြီဆိုလို့ရှိရင်အဲ့ဒီဖိုနဲ့သောတာပတိမေကပယ်တတ်လိုက်လို့ငြိမ့်သွားတဲ့ကိလေသာတွေပေါ့ဒီအချိန်တွေကလိုက်ပြီးတော့တတ်တာဟုတ်မိတော့ကြီးငြိမ့်သွားတဲ့အခါကျတော့ညီနဲ့ဆန့်တတ်တယ်လို့ပေါ့လေ သောတာပတိမေကတော့တချိန်ကြီးနဲ့တောက်နေတဲ့အပေမီးကြီးတခါတည်းအပြီးတိုင်ဖုံးတောက်နေတဲ့မီးကြီးနင်းလိုက်တာပေါ့သောတာပတိဖိုကတော့သောတာပတိနဲ့ပယ်လိုက်တဲ့ခုနတချိန်ချင်းတောက်နေတဲ့အပေမီးတဲ့အဲ့ဒီအပေမီးကိုဝတ်သွားအောင်ပေါ့ဒီမှာရင်းနဲ့ဖြန့်တတ်လိုက်ဖြန့်တတ်လိုက်တယ်လို့ပေါ့ဖြန့်တတ်လိုက်တာအဲ့တော့မိတောက်ကြည့်တဲ့မြင်အောင်လို့သောတာပတိမဲနဲ့တတ်လိုက်တယ်ပြီးတော့အချိန်တရားလို့ကိုနဲ့တတ်လိုက်တယ် အဲ့ဒါဒါသာကပရိပါဝိတာစိတ်ခေါ်တာပါလေဒီမှာလူရင်းကတော့ဥပဒနာနဲ့ဥပဒနာဉာဏ်နဲ့အဲသောတပတိအရိယာမဉ္ဇဏ်ဒါလိုရင်းပါပဲအဲ့ဒါသာကပရိပါဝိတာပါလေကိုယ်ဒီဝင်စားနေလို့ရှိရင်တော့သာကပရိပါဝိတာစိတ်အများအားဖြစ်နေတာပါလေအဲ့ဒါဒီနဲ့ထုံထားတယ်တဲ့အဲနောက်ဥပဒနာညာဒီမှာတစ်ဆင့်ဆက်ပြီးတော့မဉ္ဇဏ်ပူညာနဲ့ထုံမှန်းတဲ့စိတ်တွေတဲ့သဒ္ဒတိလသုဒ္ဒဇာကပညာအဲ့ဒီတရား၅မျိုးနဲ့ကြံမြင့်စွာထုံမှန်းတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာ ဘယ်လိုနည်းနဲ့တရားတရားတဲ့ဥဒ္ဒံဒါလိအထက်အဆင့်သာသွားတာတဲ့အောက်ကျမသွားဘူးတဲ့ဝိသေသကာမိထူးခြားတဲ့အခြေအနေသာသူကဆက်ရောက်သွားတာတဲ့။တမင်ကအောက်တက်နောက်တာအခြေအနေမရောက်ပါဘူးတဲ့မြတ်စွာဘုရားကအာသိတဲ့တရားဟောပါတယ်။ဥမာပြဘာနဲ့တူလဲဆိုလို့ရှိရင်ဖောပါအိုးတို့စီအိုးတို့များရေနဲ့ရမှာရိုက်ခွဲလိုက်လို့ရှိရင်ဥကွဲရတာရေအောက်ကျပြီးတော့စီးနဲ့ထောပါက ရေပေါ်မှာတင်ပြီးတော့နေတယ်တဲ့ဘယ်လိုပဲမြုပ်မမြုပ်ဘူးတဲ့အဲ့ဒီဥပမာလိုပါပဲတဲ့ကြာမြင့်စွာကနာဒါတိကသုလသကပညာဒီတရားကောင်းနေတဲ့ထုံမောတဲ့စိတ်ဟာဘယ်တော့မှအောက်မကျဘူးအထက်ဆင်းလာရောက်တာပဲတဲ့အဲ့ဒါလိုမကြပါနဲ့အဲ့ဒီမိတ်သားချက်ကိုထောက်ထားပြီးတော့ခုနသောသမင်းကပြောခဲ့တဲ့အစွဲငါးမျိုးအဲအစွဲမကင်းနိုင်တဲ့ပုဂ္ဂိုလ်၉မျိုးဟာပေါ့လေရိုးရိုးပဲတရားတရားသိကျေစုနဲ့ပဲတရားတရား ဘယ်လိုပဲတရားတရားပေါ့လေကောင်းညာသူကတိတော့တန်းနေတာလေဘဝကတိရဲတယ်လို့ဒီလိုဆိုပါတယ်ဒီမှာအဲ့ဒါဝထကရာဆရာကမိသားတွေ့ပြီးတော့ပေါ့လေအားရွယ်ကောင်းတော့အထူးသဖြင့်ပရိပဌာန်တရားနဲ့မရင်းနှီးဘူးတဲ့ပုဂ္ဂိုလ်ကြီးအဲထိုက်တန်သမျှအားရွယ်ကောင်းအောင်ဆိုပြီးတော့ရတဲ့နေ့အချက်ကလေးတွေအသေးပဲလေးတွေပေါ့လေဒီမှာဖွင့်ဆိုထားတယ်မနှကောင်းပါလားနတ်ကေဝလံသဣတိတံယေဝနဝနာပုဂ္ဂလနာဂတိနိဗ္ဗတာတဲ့ သတ်စေဥကဣတိတာယေဝနဝနာပုဂ္ဂလနာအဲ့ဒီခုနဘုရားဟောထားတဲ့ပုဂ္ဂိုလ်ကိုမျိုးတို့ဤတာလေတတိလာရတတိဒီနပฏิပတ်တာနပฏิပတ်တာမြဲဒီမဟုတ်သေးတဲ့ပါဠိတော်ပါဠိတော်အရာဘာလို့မြတ်စွာဘုရားဟောကြားထားတဲ့ပုဂ္ဂိုလ်ကိုမျိုးတာခုနအနာဂါပုဂ္ဂိုလ်၅မျိုးတက္ကရာပုဂ္ဂိုလ်၁မျိုးနဲ့သောတာပန်ပုဂ္ဂိုလ်၃မျိုးပေါ့လေ အဲ့ဒီပုဂ္ဂိုလ်ကိုမျိုးတို့သာကိုမျိုးတို့အတွက်သာဘဝဂတိမြဲတာမဟုတ်ပါဘူးတဲ့ဒီလိုအကြောင်းလေးဆက်နွယ်ပြီးတော့ပြထားပါတယ်ယေတာပနာကုလနာတိနိတရဏာနိသစ္စတိလာနိဧကံတလာကပတ္တံဧကံပသိကပတ္တံဧကံဝတ္တဝတိကံဧကပုခရဏီဧကောအာဝါသောဧဝရူပနိနိဗ္ဗတပုံညာနိအတ္တိဧတမိဂတိနိဗ္ဗတာ သောတာပန္နပရိဒါနေဝဒါနိကုလာနိပဏအထုကရေတံကုလနာအကျဉ်အမျိုးပေါင်းသားအမျိုးပေါင်းသမီးတို့အာကွာအမျိုးပေါင်းသားအမျိုးပေါင်းသမီးတို့ဒီမိတရဏာနိတရဏဂုံသုံးပါးတို့ဒီကောင်တရဏဂုံသုံးပါးဆိုတာကဘုရားရဲ့တရားရဲ့သံဃာရဲ့ဒါသိကြတဲ့အတိုင်းပါပဲအဲ့ဒီဘုရားတရားသံဃာရဲ့နာသုံးပါးကိုကိုယ်ဝေရာအနည်းနဲ့သိကတာပါလေဘုဒ္ဓံတရဏဂိသာမိဘုရားကိုယ်ဝေရာအနည်းနဲ့သိကပါ၏ ဓမ္မတရဏကိစ္ဆာမိတရားကိုကိုယ်ဝေယနိနဲ့သိကပါ၏သံဃာတရဏကိစ္ဆာမိသံဃာတော်ကိုကိုယ်ဝေယနိနဲ့သိကပါ၏လို့ဒီလိုတရဏဂုံဆောက်တည်တာအဲလိုတရဏဂုံဆောက်တည်တာကဒီနည်းတရဏာနိခေါ်ပါတယ်တရဏဂုံရှိတဲ့ပုဂ္ဂိုလ်ဥပဒကခေါ်ပါတယ်အဲလိုတရဏဂုံမြဲတဲ့ပုဂ္ဂိုလ်တဲ့တရဏဂုံအရှင်ရှိနေတဲ့ပုဂ္ဂိုလ်ပေါ့ဘုရားစိတ်ကိုဘုရားစိတ်အနေနဲ့တရားတော်အစိတ်ကိုလည်းပဲတရားတော်အစိတ်အနေနဲ့သံဃာတော်ကိုလည်းသံဃာတော်အစိတ်အနေနဲ့ အဲဒီဘုရားတရားသံဃာရဏသုံးပါးရဲ့ဂုဏ်ကျေးဇူးတွေပေါ့ဘုရားမှာဆိုလို့ရှိရင်အရဟံလောဘဒေါသမောဟဆိုင်ရာကိလေသာညီကျေးတို့မှာကျေးဝေးစင်ကြံမှုပါပြီလေဆိုတာပေါ့လေဘုရားရဲ့ဂုဏ်တော်တစ်ပါးပဲဖြစ်ဖြစ်ဂုဏ်တော်အများပဲဖြစ်ဖြစ်ပေါ့လေဂုဏ်တော်ဒီအာယုပြုပြီးတော့ပေါ့လေဘုရားကိုသိကကိုးကွယ်အားထားပြီးတော့နေတာတရားတော်ကလည်းပဲလက်တွေ့ကျင့်လို့လို့ရှိရင်လက်တွေ့ကျင့်လို့ရတဲ့အပိုင်းတော့မှမဟုတ်သေးပဲနဲ့ပေါ့လေကျမ်းနာရုံနဲ့တော့မှအပူစင်းနေလက်တွေ့ကျင့်လို့လို့ရှိရင်ချမ်းသာတွေရတယ် နိဗ္ဗာန်မောက်ရောက်တဲ့အထိကျင့်သုံးလို့ရှိရင်တော့အထူးပြောကြရမယ်ရှိအတိုင်းထက်အလွန်ချမ်းသာတယ်ဆိုတာပေါ့လေမလေးပါးကိုလေးပါးနိဗ္ဗာန်တရားတော်ရဲ့ကောင်းကျိုးချမ်းသာပြုပုံတွေပေါ့လေကောင်းကျိုးချမ်းသာပြုနိုင်တဲ့တရားပဲလို့အာကိုဇရာအနေနဲ့သိကတ္တနာဓမ္မတရဏကိစ္စကိုခေါ်ပါတယ်ဒီတော့တန်ဃာတော်အားလည်းပဲလောဘဒေါသမောဟငြိမ်းချောင်သီလသမာဓိပညာအကျင့်ကောင်းတွေကိုဘုရားထုတ်ဆုံးမတဲ့အတိုင်းရှင်းသုံးတော်မူပါပေတယ်လို့တန်ဃာတော်ရဲ့ဂုဏ်ကိုတပါးပဲဖြစ်ဖြစ်အများပဲဖြစ်ဖြစ်ပါအာယုပြုပြီးတော့သိကကိုးပဲ အဲ့လိုရှိကကိုးွယ်စရာဖြစ်တဲ့ကိုးွယ်ရာသုံးပါးကိုတဏှဏဂုံသုံးပါလို့ဒီလိုခေါ်ပါတယ်ရှိကကိုးွယ်မှုကိုလည်းပဲတဏှဏဂုံသုံးပါလို့ရှိကကိုးွယ်မှုလို့ဒီလိုဆိုပါတယ်အဲ့လိုဘုရားတရားသံဃာရဏသုံးပါးကိုရှိကကိုးွယ်တာဟာတဏှဏဂုံရဲသူတဏှဏဂုံရှိသူဥပါဒကဥပတိကလို့ခေါ်တယ်အဲ့ဒါနိပါဒပုံညာတစ်မျိုးနိပါဒပုံညာတစ်မျိုးတဏှဏဂုံရှိတဲ့ပုဂ္ဂိုလ်တွေကအပင်မလားတာအများကြီးရှိပါတယ်တတုံလဘကာယိက တန်ရုပ်မှာဘုရားမြတ်စွာဘုရားဟောကြားထားတာရှိပါတယ်သင်္ဘောနဲ့တွားကြတဲ့အခါမှာသင်္ဘောသားတွေဒီမုန်တိုင်းကြတာဒီမကံမီလက်မကံမီဖြစ်နေတာဖြစ်နေကြတာပေါ့နတ်ကိုယ်ွယ်တဲ့ပုဂ္ဂိုလ်ရလည်းပဲသူတို့ဆိုင်ရာအဲကိုယ်ွယ်ရဖြစ်တဲ့နတ်တွေပသာကြပါလိမ့်အမျိုးမျိုးတွေတွေပါပဲကြောက်ကြလန့်ကြဆင်းတာပုဂ္ဂိုလ်တယောက်ကတော့ဘာမှသူကတုံတုံဆင်းဆင်းရှိဘူးဒီမှာဒီတိုင်းမှာအသားလေးအိန္ဒိယနေတာအခြားခြားပုဂ္ဂိုလ်ကဒီမကံမီလက်မကံမီဖြစ်နေတော့အဲ့ဒီပုဂ္ဂိုလ်ကအိန္ဒိယနေတော့အခြားပုဂ္ဂိုလ်ကဓမ္မခမညာ အခြားပုဂ္ဂိုလ်တွေကတော့အိမ်နေညဖြစ်နေခင်ဗျားတော့ယဉ်ယဉ်ကျေကောင်းလာကြလားဘယ်လိုလဲပေါ့ကျုပ်မှာအာဟုဇရာရှိတယ်အာဟုဇရာရှိလို့ကျုပ်သေးလို့ရှိရင်တော့ကောင်းရာတုဂတိလားမယ်လားမယ်ဆိုတာတေချာနေတော့တတိမဲ့အတူတူတော့ဘာမှမထူးဘူးတဲ့ကောဒါဒီလိုပဲအေးရှိနေရတယ်ဆိုတဲ့အကြောင်းပဲအဲ့ဒီလိုဆိုလို့ရှိရင်တော့ကျုပ်တို့လည်းခင်ဗျာအာဟုဇရာကြီးသေးပါသလားပေါ့လေအာဟုဇရာတော့ချားမဟုတ်ဘူးတဏ္ဍကုတ်သုံးပါးပဲဆိုတာပေါ့လေအတူတူအတွဲလိုက်အတွဲလိုက်ပေါ့လေဒီမသေးခင်လေး မအဲ့ဒါမတဏှကုံသူကပြီးတယ်ဆိုတာကိုတဏှကုံပြီးတော့ခုနဒီထဲမှာဒီထဲမှာတရားတဲ့ပုဂ္ဂိုလ်ကကောင်းရတုတိလာကြတယ်ဆိုတာအဲ့ဒီဆရာကြီးကတော့တဏှကုံပြီးတဲ့ဆရာကြီးကတော့ဒီနတ်ပြည်မှာသူကကောင်းဆောင်ပေါ့ကောင်းဆောင်နတ်ကုံပြီးမှနေပါပြီးတော့ပေါ့လေကောင်းကျိုးဆန္ဒကြီးခံစားရတယ်ဆိုတဲ့အကြောင်းတာရကကြီးပြထားပါတယ်အဲ့ဒါနိဗ္ဗာန်ပုံညခေါ်ပါတယ်အဲ့လိုတဏှကုံမြဲပြီးတော့တွဲမြဲတဲ့နိဗ္ဗာန်ပုံညရှိတဲ့ပုဂ္ဂိုလ်တဲ့မျိုးသားပဲဖြစ်ဖြစ်မျိုးသမီးပါပဲဖြစ်ဖြစ်ပေါ့လေ ပြီးတော့ပစ္စတိလာနေ့၅ပါးတိလာသံမှုမှရှောင်ခြင်းမှုခိုးမှုမှရှောင်ခြင်းမှုပြီးတော့ကိုယ်ပိုင်တဲ့အဲကာမဂုဏ်တို့မှာမောက်မောက်မာမာပြုကျင့်ခြင်းမှရှောင်ခြင်းမှု၊ဒိညာပြောခြင်းမှရှောင်ခြင်းမှုကုသိုလ်ရေးမှရေမှုကြီးလေးလျော်ခြင်းအကြောင်းဖြစ်တဲ့ဒီအတဲ့ကိုတောက်စားခြင်းမှရှောင်ခြင်းမှုပေါ့။အဲဒီ၅ပါးတိလာ၅ပါးတိလာလည်းမြဲတယ်။အကြောင်းအားလည်းဆိုတခုခုပေါက်ကျိုးသွားလို့ရှိရင်လည်း နောက်ပြန်ပြီးတော့ဆောက်တည်လို့၅ပါးတည်လာမြဲနေပြီအဲဒီ၅ပါးတည်လာလဲနိဗ္ဗာန်ပုံညတွဲမြဲတဲ့ကောင်းမှုလို့ခေါ်ပါတယ်ပြီးတော့ဧကံတလာကဗတ္တံသရေတံဖန်တပွဲအခုရရွာထဲမှာဆိုလို့ရှိရင်ဟိုစိတ်ကာလအလိုက်အချိန်ကာလအလိုက်ပေါ့လေတန်ဃာတော်ကြီးဆွေးကြည့်တဲ့အခါမှာသရေတံမဲခါပြီးတော့ကျေးကြတယ်ကောသရေတံမဲတဲ့သရေတံဆွန်းတပွဲတဲ့ဒါလည်းပဲနိဗ္ဗာန်ပုံညပါ ပက္ခိယပါဒဆိုတာလာသံဘက်ကလာသုံးဘက်ကတတ်မှတ်ပြီးတော့ပေါ့လေဆူတန်းတာဘုရားတို့တော့ရမှာဆိုလို့ရှိရင်တော့ဘယ်ရင်ကတလားမှာဘယ်နဲ့ကျေးဆုံးတဲ့ဘွဲပေါ့လေခုနကကြီးကြောင့်ပို့ရမယ်ဆိုတာပေါ့လေမြို့မှာလည်းပဲမြို့လိုက်ပေါ့လေဆုံးတဲ့ကြက်ဒါလည်းပဲပက္ခိယပါဒလို့ဆိုပါတယ်ဒါတချို့ယူကြီးတွေမှာဆိုလို့ရှိရင်တော့တနည်းနည်းဆုံးလို့တနည်းဆုံးလို့ဒါတွေရှိပါတယ်အဲဒါလည်းပဲပက္ခိယပါဒတွေထည့်ရမှာပါလို့ခေတ်ကလာအားလျော်သွားပြီးတော့ဧကံဝတ္တဝတိကံဝါဆိုတင်ရတဲ့ဖြစ်စဉ်ဖြစ်စဉ်ပေါ့လေဒီမှာ ဒါဝါစုပေးနဲ့တစ်ထည်တော့မဟုတ်ပါဘူးအစုပေါင်းနေရဆိုရင်တော့အများကြီးပါလားဘုန်းကြီးတို့ညာသာသနာ့ရေးတာမှာဆိုလို့ရှိရင်တော့အစုပုံကြီးပါဝါစုပေးနဲ့တစ်ထည်တော့မဟုတ်ပါဘူးအများကြီးပြီးတော့ဧကပောက်ခရဏီရေတွင်းရေကန်တစ်ခုတဲ့တုံးချိုးလို့ဖြစ်နေအောင်ပေါ့ရေတွင်းညာတစ်ခုအဲ့ဒီရေတွင်းညာတိတ်ရေးကြည့်တာလားဖြတ်ဖြစ်ဖြစ်ပေါ့ကျောင်းတစ်ခေါက်ကျောင်းတစ်ခေါက်ဆိုတာဒီလိုခန္ဓာနာကျောင်းကြီးတွေမှာမဟုတ်ပါဘူးတပားနေကျောင်းလေးပေါ့လေဒီမှာမိုးလုံးလေးလို့အခုလိုဝါရင်အခါမှာ နေရှိအောင်ဆောက်လို့ရှိရင်လည်းဒါလည်းကျောင်းဆောင်ခေါ်တာပါပဲအဲ့ဒီလိုတဏ္ဍကုံဆောက်တည်မှုကစပြီးတော့ကျောင်းဆောင်ဆောက်တဲ့အထိပေါ့လေအဲ့ဒီကောင်းမှုတွေဟာတဲ့ဒါနိဗ္ဗာန်ပုံညာတွေခေါ်တယ်တဲ့ယေတံပုဂ္ဂလနာယေတံကုလနာအချင်းမျိုးကောင်းတာမျိုးကောင်းသမီးတို့အားဒီနိတရဏာနိတရဏဂုံသုံးပါးတို့လည်းကောင်းပစ္စသီလနိငါးပါးသီလတွေလည်းကောင်းဧကံတလကဗတ္တံစာရိတံဆွမ်းတပွဲလည်းကောင်းဧကံတက္ကိယဗတ္တံ လက်သံဘက်ကလက်စုပ်ဘက်ကတတ်မှပြီးတော့လူသားနဲ့မှတ်ဒီ၎င်းဧကံဝတ္တဝတိကံဝါစုတင်ကတထဲဒီ၎င်းဒီကပောက်ခရဏီသုံးချို့ဖြစ်နိုင်လောက်တဲ့ယူကြီးယူကံတစ်ခုဒီ၎င်းဒီကောအာဝါသောနေရှိယုံကျောင်းတစ်ဆောင်ဒီ၎င်းတန်တုရှိကုန်၏တဲ့ဧဝရူပဏိနိပတ္တပုံညာနိအတ္တိဧဝရူပဏိဤလိုသဘောရှိကုန်သောနိပတ္တပုံညာနိတွဲမြဲသောအာဇိနိကအနိယဖြင့်တွဲမြဲကုန်သော ကောင်းမှုတို့သည်တန်တိရှိကုန်၏တဲ့အဲ့ဒီသူပြောခဲ့တဲ့ကောင်းမှုတွေဟာနိဗ္ဗာန်ပူညာတွေတဲ့အမင်းမပြလုံနေတာအာသင်္ကံတရားဆိုတော့ဒီကုသိုလ်ကိုပွားပြီးတော့နေရတာဟုတ်နိဗ္ဗာန်ပူညာတဲ့အဲ့ဒီနိဗ္ဗာန်ပူညာသေတံမိဂတိနိဗ္ဗာန်သေတံမိဖို့နိဗ္ဗာန်ပူညာတွဲမြဲသောကုသိုလ်ကောင်းမှုရှိသောအမျိုးကောင်းသားအမျိုးကောင်းသမီးတို့ဤဂတိလာရဂတိသည်နိဗ္ဗာန်မြဲသည် အဲ့ဒီပုဂ္ဂိုလ်တွေမှာလည်းပဲဂတိမြဲပါတယ်ခုနစောစောပိုင်းကပြောခဲ့တဲ့ပါဠိတော်မှာမြတ်စွာဘုရားတရားဟောထားတဲ့အနာဂတ်ပုဂ္ဂိုလ်၅မျိုးတက္ကရာပုဂ္ဂိုလ်၃မျိုးနဲ့သောတာပန်ပုဂ္ဂိုလ်၃မျိုးအဲ့ဒီပုဂ္ဂိုလ်၉မျိုးသာလာရကတိရဲတာမဟုတ်ပါဘူးတဲ့အခုပြောခဲ့တဲ့တဏ္ဍကုံကအစမိပတ္တပုံညရှိတဲ့ပုဂ္ဂိုလ်မှာလည်းပဲလာရကတိရဲပါသည်တဲ့ဒီလိုအထာရဆရာကမြင်ကြပါလေ အဲ့တော့ဂတိမြဲတယ်ဆိုတော့ဒီပုဂ္ဂိုလ်တွေဟာသောတာပန်ဟာကွယ်လွန်သွားလို့ရှိရင်ဒုတိယဘဝစပြီးတော့ပေါ့လေဘဝအဆက်ဆက်ဂတိမြဲတာပဲအဲ့တော့အခုဝိပတ္တပုံညာရှိနေတော့ဒီကနေ့ခါမှာကုသိုလ်နမိတ်တွေထင်ပြီးတော့အဲ့ဒီကုသိုလ်လေးနဲ့တွဲပြီးတော့ဒီသွားလို့ဒီကောင်းတဲ့ဒုတိယကလည်းတန်းနေတာပဲတန်းနေတယ်ဆိုတော့ဒီပုဂ္ဂိုလ်ဟာသောတာပန်နဲ့မခြားဘူးသောတာပန်နဲ့တူတယ်ဆိုတဲ့အဓိပ္ပာယ်ကို တွယ်ဆက်ပြီးတော့ဒီအထကရာဆရာကမှဂုံကျူစုကြည့်ထားတယ်သောတာပန်အဲသောတာပန်အတ္တိတာနေပါဒါနိကုလာနေဒါနိကုလာနေတို့အမျိုးကောင်းသားအမျိုးကောင်းသမီးတို့ဒီသူမျိုးကောင်းသားအမျိုးကောင်းသမီးဆိုတာကကရဏဂုံရဲသူငါးပါးတိလာမြဲသူဒီရန်ဆွမ်းတဲ့ပွဲမြဲသူလာသံဘက်ကလာသဘက်ကတတ်မှပြီးတော့လူသားနဲ့ဆွမ်းအလူဒါနမြဲသူနှစ်တိုင်းနှစ်တိုင်းပေါ်ဒီဝါဆိုပြေငန်းအဲသူနေကြအတိုင်းအဲသူမှုမြဲသူ ဒီတော့ရေတိတွေကသုံးချို့ဖြစ်အောင်ပေါ့လေသူတန်းသူဒီတော့နေပြည့်ကိုကြောက်ဆောက်လုပ်ပြီးတော့သူတန်းသူတဲ့အဲဒီပုဂ္ဂိုလ်ကတာဏိကုလာနိဆိုတာဒါပြောတာလားတာဏိကုလာနိဒုနိပတ္တပုံညာကျွဲမြဲသောအဲကုသိုလ်ကောင်းမှုရှိသောမြို့ကောင်းတာမြို့ကောင်းသမီးတို့သည်သောတာပန္နပရိသန်နေဝသောတာပန်နှင့်အလားတူကြကုန်သည်သောတာပန်နှင့်အလားတူတယ်တဲ့သောတာပန်ပုဂ္ဂိုလ်ကကြည်ရဲတယ်လို့ဒီပုဂ္ဂိုလ်ဒီမှာလည်းပဲကြည်ရဲသည်တဲ့ဒီလိုအထက်ကရာဆရာကမိတ်ကြပါတယ် အမှန်အားရစရာကောင်းပါလေအဲ့ဒါဒီလေကြားချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကခုနရှင်သာရိပုတ္တရာကိုသိနေတယ်ငါအဲစိတ္တသာရိပုတ္တရာတဲ့အခုဒီတရားကိုငါဘုရားဟောရတာဟာတဲ့အခွင့်သင့်လာလို့ပေါ့လေအမေးရှိလို့ဒါငါဘုရားကဟောရတာတဲ့စင်စစ်တော့ငါဘုရားရဲ့စိတ်မှာဘိက္ခုဘိက္ခုဥပဒကဥပတိတာ ပရိသတ်၄မျိုးကိုခိုးလူတဲ့စိတ်မရှိဘူးတဲ့။ဘာဖြစ်လို့လဲဆိုလို့ရှိရင်အရဟတဘုဘောရောက်တဲ့အထိမကျေလုံးလေးပဲနဲ့ရသမျှတရားလေးနဲ့ပြည့်နေပြီးတော့အာဒီတရားလေးရရှိရရှိထားလို့ရှိရင်ငါအပေရလွတ်ပြီဆိုပြီးတော့ပေါ့အေးစိစိနေလို့ရှိရင်ဒီမှာမိလို့ပေါ့တန်တယ်ပမာဒတရားတွေဝင်ရောက်ပြီးတော့သိရဒုက္ခတွေသူဖြစ်နိုင်တယ်တဲ့ဒါကြောင့်မလို့ သူစစ်သားကမေးထောက်နေတာငါဖျားတာဒီတရားဟောရတာပါတဲ့သင်စစ်မတော့ဒီတရားကဟုတ်လို့တဲ့စိတ်မရှိဘူးပေါ့ဒါဆိုလို့တဲ့အဲဆိုလိုတဲ့အိဗေကတော့ဒီအရတ္တခုပေါ့မရောက်သေးသမျှကာလပတ်လို့ရုပ်နဲ့ဆက်တဲ့ရှင်နာနဲ့ဆက်တဲ့ရှင်ရတော့ဒါကတော့သူရှိကြီးကျုံးရမှာပဲဘုရားအလိုတော်ကြားကတော့တခါတည်းအပြီးတိုင်အရတ္တခုပေါ့ရောက်တဲ့အချိန်ပဲအထုတ်စေကြတယ်ဘာဖြစ်လို့လဲဆိုတော့ကိလေသာဆွဲခြင်းနေသေးလို့ ဘဝတွေဖြစ်ရသေးလို့ရှိရင်မဝခြင်းမနဲ့အိုရတာမနာခြင်းမနဲ့နာရတာမတည်ခြင်းမနဲ့တရားတာတို့ရပူဆွေးမှုမကင်းတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဆိုးရမှုပူဆွေးမှုတွေဖြစ်ရတာကိုသောတပန်တကာကံတွေဆိုလို့ရှိရင်လည်းမဆိုးရပူဆွေးရတာပဲအဲနာရမင်းတတိကြီးများသူသမီးကွယ်လွန်တဲ့အခါကျတော့အကြည့်ကျဆင်းရဲဒုက္ခတွေရောက်ပြီးတော့ပူဆွေးရတာငိုကြွေးရတာဒါတွေရှိပဲမကင်းနိုင်ဘူးပြီးတော့မတင်များဟာဘယ်လောက်ပဲနေပါစေတာဘူးအနံ့ကတော့ဖက်တာပဲမတင်နှံ့ကတော့ဖက်တာပဲ ဆင်းရဲတယ်ဒီတိုင်းပဲအပေရလွတ်တယ်လို့ဆိုပေမဲ့လူဘဝနတ်ဘဝဖြစ်ရတဲ့ဟာတွေဟာအမှန်ဆင်းရဲတယ်ဆင်းရဲတယ်အဲ့ဒီဆင်းရဲတွေအပြုတ်အဲပုံဆုံးသွားတဲ့ဒီမြတ်စွာဘုရားအလိုတော်ကြကတော့ဒီတိုင်းပဲဖြစ်စေခြင်းဒီတော့အမေးရှိလို့အဖြေရှိရတာတဲ့မြတ်စွာဘုရားဒီတရားငါဘုရားဟောလို့ပဲရှိနေရှိဘူးတဲ့ဒါပေမဲ့လို့ထားတာဆရာကတော့ဓမ္မမိသားလေးတွေ့ပြီးတော့ဓမ္မဖွင့်ဆိုထားတာအဲ့တော့ ဒီရှင်းလေးပေါ်လေအပယ်လေးပါးကလွတ်မြောက်နိုင်တဲ့အခြေအနေတွေမဆိုင်သေးတဲ့ပုဂ္ဂိုလ်တွေအားရွယ်ကောင်းအောင်ပေါ်လေကုလကပေါ်လေအရိယာမဖြစ်သေးခင်ကုလမှာပေါ်လေအားရွယ်ကောင်းအောင်ဒီမှာဝမ်းတော်ပြောဖြစ်အောင်တရားတရားတွေကြွားရအောင်ဆိုပြီးတော့အထာဂရာဆရာဖွင့်ဆိုထားပါတယ်ဒီထာဂရာဖွင့်ဆိုတဲ့အတိုင်းဘုန်းကြီးတို့ကြီးကြီးဆရာတော်ဘုရားကြီးဩဝါဒအတိုင်းပေါ်လေဩဝါဒအားလုံးနဲ့လိုက်ဆိုကြတာပေါ့တိတရဏငါတိလမေချသေတံတဲ့ ရဏဂုံသုံးပါးမြဲသည်ငါးတိလဆိုတာငါးပါးတိလမြဲသည်မေတ္တာပြေးတံဆိုတာပြေးတာဆွမ်းတဲ့ဘွဲ့မြဲတယ်ပေါ့ဒီမှာတဆိုရမယ်တိတရဏငါးတိလမေတ္တာပြေးတံတိတရဏငါးတိလမေတ္တာပြေးတံတိတရဏငါးတိလမေတ္တာပြေးတံသို့